18ရက်10လ82ခုတနင်္ဂနွေနေ့မာသီတာကရိကာ32ကြိမ်သောဘုဂရိယာတင်ညာဆက်ကပွဲအခမ်းအနားစတင်ကျင်းပခွင့်ပြုတော်မူပါဗျာအစီအစဉ်ရပထမရှိဥစွာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးခံမောင်း၌ဩကာရဖြင့်ညီညာစွာတတော်ကြ၏သီလခံရန်ဖြစ်ပါလေဗျာအာလုံသောပိဋကတောက်သူတော်ကောင်းတို့ ဩကာသသိဉာဏ်သာဥစ္စာဩ သမားတို့ယောဂီများတို့လည်းမွေစုခောပူဇော်ဖူးမြော်မှာလျော့ကြောကြသောပနာမကုသိုလ်ကံစေရနာလူရန်ပူဇော်ကြသောဒါနပူဇော်ကုသိုလ်စေရနာတို့၏ဆွမ်းအာနုဘော်တို့ကြောင့်ဘေးရန်အန္တရာယ်ဝိသမယတော်မှာခါခါသိရင်ကင်းလို့ညင်ညာဝေးကွာကြ၍အသက်ရှည်ခြင်းအနာခြင်းချင်းချမ်းသာ၏ချမ်းသာမြဲခြင်းသရှိသောအလိုရှိအတောင်းလာအသောလောကီလောကုတ်သာကောင်းရိုးချမ်းသာမင်္ဂလာပေါင်းတို့နှင့် ပြည့်စုံကြပါစေ တာတိယာမိဗောဓံသရဏံယသာမိတာတိယာမိဓမ္မံသရဏံယသာမိတာတိယာမိသံဃံသရဏံယသာမိအခုဒီမှာလာတဲ့ပြိတ္တတွေကတချို့လည်းစိပါသီလတစ်မျိုးလုံးဆောင်ရှောက်စင်မှာဆောင်ရှောက်နေတယ်ဆောင်ရှောက်နေတဲ့ပုဂ္ဂိုလ်တွေလည်းအခုဒီမှာတရားနာနေရင် ဒီစိတ်ဓာတ်ထဲမှာရှိနေတဲ့အတွင်းမှာခြေပါးကြလိုက်ကျင့်မယ်လို့ခလုံးသွင်းထားပေါ့ဘာနာတိပါတာဝေရမိသိက္ခာပရံသမာရိယာမိအတဝါယတကောအချင်းမှာဒီကြောင့်ရောက်ဖြစ်သောဒုက္ခဘုဂ္ဂိုလ် ထောက်ကြည့်ပါ၏အဒိနာဒါနာဝေရမိသိက္ခာပံသမာရိယာမိရှင်မပေးတော်သူဝဥစ္စာကိုတရားသဖြင့်ဒီခြင်းမှာဆောင်ရောင်းဖြစ်သောသာဘုဂောသောက်ကြည် အာဇမစရိယာဝေရမိသိက္ခာသံသမာရိယာမိမမြတ်သောဘယ်တော်မူကိုသိကျင်ခြင်းမှာအကြောင်းကြောင့်ဖြစ်သောသုခဘုဂ္ဂိုလ်သောက်ကြည်ပါ၏ဘုရားဝါရဝေရမိသိက္ခာသံသမာရိယာမိ လိန်လီပြောဆိုခြင်းမှာဒီကြောင့်ကြောင့်ဖြစ်သောသိက္ခာပုဂ္ဂိုလ်သောက်ကြပါ၏သူရာမေရမိစ္ဆပမာရတနာဝေရမိသိက္ခာသမာရိယာမိမူရင်မေ့လျော်ခြင်းကြောင်းဖြစ်သောသေရ တို့ကိုပေါက်ခြင်းသုံးခြင်းမှာကြောင်ကြောင်ဖြစ်သောသိက္ခာပုဂ္ဂိုလ်သောက်ကြရ၏ဒီကာလဘောဇနာဝေရမိသိက္ခာလမမာရိယာမိနေမွန်သောခန္ဓာ၌သာဝေသောဝေတို့ကိုသာတော်ခြင်းမှာ ဒီကံကြောင့်ဖြစ်သောသိက္ခာပုဂ္ဂိုလ်သောက်တရားဤမြစ္ဆာဒီကဝါရိကဝိတုကသဒ္ဒနာမာလာကန္တာဝိလေပနာဓာရဏမန္နနာ ဌာနဝေရမိသိက္ခာပံသမာရိယာမိပန်းပန်ခြင်းကာခြင်းဤဆိုခြင်းဤမုတ်ခြင်းပွဲကြည့်ခြင်းပန်းပန်ခြင်းနန္ဒာလိမ့်ခြင်းနန္ဒာကြောင့်တော့ခြင်းရေစင်းပြည့်နေအောင် ပြုစေခြင်းမှာဒီကြောင့်ကြောင့်ဖြစ်သောဘုရားဘုကိုသောက်ကြရ၏ဥစ္စာသေနာမဟာသေနာဝေရမိသိကသံသမာရိယာမိမြင်သောနေရာမြတ်သောနေရာတို့၌နေထိုင်ခြင်းမှာ ကြံကြောင်းဖြစ်သောဒုက္ခပုဂ္ဂိုလ်ဟောက်ကြည်ပါ၏ဣဒာမေပုညံအတေခယဝဟံဟောတုဤကောင်းမှုသည်အာသောတရား၄ပါးတို့၏ဘုညာကုံကြောင်းဖြစ်သောမညာဘုညာနိဗ္ဗာန်ကို သက်ဆောင်ပါစေတည်းသရဏိနာဖရာယရဏဖရာယရဏငါယရဏကိုယ်ဝေသမန္တာတော်ကအထင်ကသမန္တာလည်းငါစစ်ပါးနဲ့ပြည့်စုံသောဘောဓကတောင်ဘုရားသာရဝံကတော်ဟာမိမိတို့ရည်ရွယ်ရရှိသည့်အတိုင်းမကျွမ်းပေါ်ပြောင်းကြရအောင်ကောင်းမွန်စွာထိမ့်သိမ့်ဆောက်ရှောက်ပြီးအပမာကျမမေဘုရားတရားဖြင့်တံပါရေထပ်ပြီးပြည့်စုံအောင်အားထုတ်ကြကုန် မကိစေနံပါတိယပါလုံးသောစေနာရှင်တို့ပူဇာဘုရားသာသနာနှုတ်တာဘုရားဥက္ကဋ္ဌကြီးကဆရာတော်ရှင်မြတ်တို့အားတထေဝီယာသင်္ကန်းနဲ့သဘောသူဝဝုဒ္ဓပစ္စည်းများဆက်ကရံဖြစ်ပါကြောင်းတောက်ထားပါလေခင်ဗျာ။ဣမံဣမံကုသိနာစီဝရံကုသိနာစီဝရံကုသိနာထာယကုသိနာထာယသံဃာတာသံဃာတာဒေမဒေမ ရှင်ဘုရားရှင်ဘုရားဤတော်တော်သည်ဤတော်တော်သည်ကစဉ်ရာယီမဘုရားယီမဤသင်္ကန်းကိုသင်္ကန်းကိုဤเจ้าလိုက်၌ဤเจ้าလိုက်၌သင်ခြင်းဟာလောကသင်ခြင်းဟာလောကသံဃာတော်အားသုရမတော်ဤသုရမတော်ဤတခြင်းညာနိသာတဗ္ဗသာတဗ္ဗ စီဝရာတိစီဝရာတိဘုထုနိသာဘုထုနိသာယထာဥဒိဋ္ဌံယထာဥဒိဋ္ဌံဒေမဒေမဤကထိန်သာသင်္ဃမတဘာဤကထိန်သာသင်္ဃမတဘာလူရယံလူရယံဤအတ္တောဤအတ္တောမျိုးမျိုးသောမျိုးမျိုးသောသင်္ဃအစရှိသောသင်္ဃအစရှိသောဥပပစ္စည်းတို့ကိုဥပပစ္စည်းတို့ လရွယ်ရင်းရှိသည့်တိုင်းမူလရွယ်ရင်းရှိသည့်တိုင်းသူရမ်းပါကုန်၏သူရမ်းပါကုန်၏ရှင်ဘုရားရှင်ဘုရားဣဒံနောပုညံဣဒံနောပုညံအာသောခယဝဟံဟောတုဟောတုတတိတော်တော်၏တတိတော်တော်၏ဤလူဒါနာဤလူဒါနာုသိုလ်ကောင်းမှုသည်အာတော်တရား၄ပါးတော်၏ ကုံရာကုံကြောင်းဖြစ်သောမိညာဘုညာနိဗ္ဗာန်ကိုသွက်ဆောင်ပါစေတည်းဒီအာနိကျင်တရားကလည်းဟောနေရနာဘူးနာပါဒါမလို့မကြားဘူးတဲ့ပုဂ္ဂိုလ်တွေလည်းသစ်တယ်ကြားကြည့်တဲ့ပုဂ္ဂိုလ်တွေလည်းပဲမေ့ကုန်တာလည်းအများကြီးနေမှာပါသူများနဲ့ပြောရင်လည်းခွင့်ကြီးကိုယ်တိုင်တော့မင်းနေတယ် မိကိုယ်ထဲမိလို့စာရွယ်ပြန်ပြန်ပြီးကြည့်ရတယ်အထင်လူဒါနနဲ့ပတ်သက်ပြီးကြည့်ရင်းနဲ့ဟောလို့ရှိရင်လည်းဖြစ်ပါတယ်ဒါပေမဲ့လို့ဒီကအရင်လူဒါနနဲ့ပတ်သက်ပြီးကလာကြားရပြီးတော့စိတ်ထဲမှာသူတို့ဖြင့်လဲစားမဖြစ်အောင်လို့ပြည့်ပြည့်စုံစုံခြားခြားခြားခြားလည်းဒီတိုင်းမဟောနေပါဘူးဒီမှာပြင်းမအောင်ဆောင်မုတ်တွေပဲစီပြီးတော့သေးခုမှဟောပါအရင်ကလည်းကြားပါတယ်ဒီကတိဖြစ်ပေါ်လာခြင်းကြောင့်ခဏ ဟိုအောင်မြင်ပြောတာလည်းပါသွားပါလိမ့်မယ်ဒါမှလည်းဒါရဘယ်လိုဖြစ်လာလဲဆိုတာလေးသိရရင်လည်းသူကဘူကောင်းတယ်ဟိုပြောရတယ်ဒုတိယပါရင်နတ်စွာဘုရားဘုရားဖြစ်တော်မူကားဇာကပထမဆုံးဘာဝနာတိဌာနမှာအဲဒီမှာဝါကပြီးတော့အဲဒီမှာအဲဒီမှာစပြီးတရားဟောပြီးတော့အဲဒီမှာဝါကရတာအဲဒီတော်ဝါခြင်းမှာ မြတ်စွာဘုရားတရားကိုနာပြီးကြားရတဲ့ပုဂ္ဂိုလ်များပါတယ်သုခတရားနာရင်လည်းတခဏလေးကျင်းမဲ့ရဟနာဖြစ်ကြတာလည်းများပါတယ်ရဟနာတွေဘယ်လောက်ရှိလဲဆို60ရှိပါတယ်များပါဒါမှမဟုတ်အခုခေတ်အနေနဲ့ကြည့်ရရင်သိမများသေးဘူးဆိုအောင်ပေါ့လေဘုရားကိုယ်တော်လည်းဟောတာရဟနာ60လောက်ပဲရသေးတယ်ဆိုတော့သိမများသေးဆိုမှာပေါ့အစားอืมအဲဒီကပြီးဝါကျတဲ့အခါကာလမှာညာတော်တွေလည်း တစ်ပါးစီတစ်ပါးစီသူတို့ရတည်သွားပြီးတော့တရားဟောဖို့မြတ်စွာဘုရားညွှန်ကြားမြတ်စွာဘုရားကိုယ်တိုင်လည်းအဲဒီကနေဥဝေလအဲဒီရက်ကိုပါဝေကအောင်ဥရဝေလဥရဝေလဥရဝေလရက်ကိုကြွတယ်ဥရဝေလရံဥရဝေလကသဗ္ဗဒီကသဗ္ဗတရားတရားကသဗ္ဗဆိုရက်ညီနောင်၃ယောက်သူတို့ကခြေတော်ကသာသနာ့ ယတယဟန်နေပေါ့လေဘဂဝါယဟန်နေလို့ဆိုအောင်အဲဝိရုလကသဘာဝဆိုရင်တတိပရိသပေါင်းသူက900ရှိတယ်နရီကသဘာဝဆိုလို့ရှိရင်300ရှိတယ်တရားကသဘာဝ200ရှိတယ်အားလုံး1000ဒိဋ္ဌိ1000ရှိပါတယ်ဆန်တယ်အဲဒီပုဂ္ဂိုလ်တွေကိုရှင်းဥစွာသွားပြီးတော့တရားဟောသာသနာပြုရာတဲ့မြတ်စွာဘုရားအဲဒီကျွတ်ဥပ္ပေလိုက် သူတို့ဝေလာဆိုတာကလည်းဘုရားပွင့်တော်မူရာဌာနအခုဘုရားဗျာရပါပဲအဲဒီတော့သွားအဲဒီသွားရင်းနဲ့လမ်းကြတော့ဒီနေရာမှာမြတ်စွာဘုရားဘာဝေကဆိုတဲ့အဲဒီဘာဝဆက်ရက်တော့ပဲလမ်းမေးကလမ်းမေးကနေပြီးတော့ပဲတစ်ပင်တစ်ပင်အောက်မှာတင့်တော်လေးရမှာသွားပြီးတော့တင်းတုံနေတယ်ဒါလည်းအကြောင်းရှိတယ်အဲဒီမှာကဘာသာဝိကိဆိုတဲ့ညီနောင် ၃ချိန်ရှိပါတယ်ကွအဲဒါဗာရဏစီကဣတိပရဏမိဂရာအောင်ဆိုပြီးတော့အဲဒီကပုဂ္ဂိုလ်တွေပါပဲအဲဒီကမင်းမျိုးတွေကပါပဲပြောလဲကောသလမင်းကြီးအာဝတိအာဝတိကကောသလမင်းကြီးညီညီကိုလေးလို့ဆိုပါတယ်အဲ၃ချိန်ရှိတယ်ဆိုအဲဒီ၃ချိန်ကဘုရားကြွတော်မူငယ်ကသူတို့တော်ရသွားပြီးတော့ ကျော်ဝဲချင်းရတာပါတကယ်ရခင်မဲစနီးစနီးတွေနဲ့တော်ရတယ်မှာသွားပြီးကလာကျော်ဝဲချင်းရအဲဒီထဲမှာသူတို့30ထဲမှာတယောက်ကတော့အိမ်တော်မကြသေးလို့မျိုးသမီးမရှိဘူးဒါအခုလည်းပဲသူမျိုးသမီးနဲ့သူပြေဘောပါပါတော်တယ်မှာနေရအောင်လို့မျိုးသမီးတယောက်ကိုခေါ်လာမျိုးသမီးတယောက်ကိုငါရံလို့ခေါ်လာ အဲဒီမျိုးကြီးကသူတို့မေးလျော့ပြီးရနေတဲ့အချိန်မှာဘုရားမြစ်ကြီးကိုခုတ်ယူပြီးတော့ထွက်ပြေးတာဒါနဲ့အားလုံးညီကိုရှိတဲ့ပုဂ္ဂိုလ်တွေအားလုံးလိုက်ပြီးကြတာသူသမီးကိုလိုက်ရှာကြရှာနေနဲ့ဘုရားရင်းတော်ထိုင်းနေတဲ့နေရာအနီးရောက်သွားတာကိုဘုရားကတော့သူတို့ကိုတရားဟောပြစောင့်တာပါပဲအဲဒီမှာဘုရားထံရောက်ပြီးတော့ သူကမေးရတယ်မျိုးသမီးတရားများမမြင်ဘူးလားမတွေ့ဘူးလားဆိုတော့ပြောတော့ဆက်စားရဟေးမင်းတို့ဘာဖြစ်လို့မျိုးသမီးမေးရတော့ဆက်စားရသူတို့ကမေးငါမေးတာကိုစဉ်းစားရမှာဟောသူတို့ကအတွက်ကြံစီရတာနဲ့ကိုယ်အတွက်ကြံစီရတာဘယ်ဟာကောင်းလို့ကိုယ်အတွက်ကြံစီရတာပိုပြီးကောင်းပါလေလို့ဆိုဆိုဟုတ်တယ်ကိုယ်ကိုယ်အတွက်ဂျုံရအောင်ကြံတာကိုကောင်းတာပဲသူများအတွက်ကြံရတာတော်ရုံပါလား ။အေးဒါလည်းဆိုရှင်ပြင်းကိုယ်တို့ကျိုးများအောင်လို့ငါတရားဟောမယ်။မင်းတို့တရားနာကြအောင်လို့ပြောတော့သူတို့ကတရားနာကြပါလား။တရားနာဖို့။ဒါယူပြီးတော့ယူသေးသေးထိုင်းကြတာပဲဘုရားကဆရာမဘာမှလည်းသူမသိသေးပါဘူး။ဆရာပွင့်တော်မူသောဆရာလည်းကြောက်ပုံများသေးပါဘူးတို့။အဲဒါနဲ့အဲဒီမှာလည်းဆရာကတရားဟောတော့ထူးခြားတော့မဟုတ်ပါဘူးရိုးရိုးပါပဲ။ဒါနကထာသီလကထာ သမာဓိကထာပညာကထာတွေအဲ့ဒါကိုသင်တိုင်းတွေ့ရုပ်ကြီးတွေပါပဲဒါနဒီကံဒီကံရင်ဘယ်လိုကျိုးရှိလဲအဲဒီကလည်းဘယ်လိုကျင့်ရလဲဘယ်လိုကျင့်ရဘယ်လိုကျိုးရှိလဲဆိုတာတွေကိုသက်သာပြဟောတယ်ဒီလိုလည်းယူရင်းနားထောင်ကြပါတယ်ဒီတော့သမာဓိကမ္မထာနေအကြောင်းလည်းဟောတယ်နောက်ဆိုတော့သူတို့နားနေရင်လည်းအဲ့ဒီပုဂ္ဂိုလ်ကဘာသာဝင်ဉာဏ်သုံးချက်တရားစိတ်တည်ငြိမ်တဲ့ဒီသမာဓိအားကောင်းလာတဲ့အခါကျတော့မြတ်စွာဘုရားသစ္စာလေးပါးတရားဟောတယ် ဒုက္ခသစ္စာဆိုဆင်းရဲတရားအကြောင်းသမုဒယသစ္စာဆိုဆင်းရဲကြောင်တရားနိရောဓသစ္စာဆိုတဲ့နိဗ္ဗာန်မေရသစ္စာဆိုတဲ့လောကုတ္တရာမဂ္ဂစပါးတရားအကြောင်းအဲ့ဒါတွေဟောတာကိုအဲ့ဒါတွေဟောတော့ညဇောကြရတော့ဘယ်လိုနားလည်အောင်ဟောပြီးတော့လည်းပါမီရှိရှိတဲ့ပုဂ္ဂိုလ်တွေပဲအဲ့ဒါရင်နာရင်းနဲ့အဲဒီဘာရဝိညာဉ်သုံးညစ်ဆိုတာတချို့ကသောတာပန်ဖြစ်တယ် ချို့ကသရဟံဖြစ်တယ်ချို့ကအနာဟံဖြစ်တယ်ဉာဏ်နာဖြစ်တာတော့မရှိဘူးသူတို့ရင်ဖြစ်နေပြီးလာလည်းမရှိဘူးတော့ဟန်ကြလာတယ်ပုဂ္ဂိုလ်ကြီးနေရာကြတယ်ဆိုသောတာပန်သောတာပန်အနာဟံဖြစ်အဲ့ဒါဖြစ်ပြီးတော့သူတို့ကသစ္စာတရားလည်းကြီးမျိုးစေတနာတွေလည်းအထူးဖြစ်ပြီးတော့လာတော့သူကလူဖြစ်မလို့ကျင်တော့ဘူးဘုရားဆုံးမအတိုင်းညာဖြစ်နေပဲနေတော့မယ်လို့ယူရပြီးကြတာဘုရားခါမှာညာဖြစ်ကိုခွင်တောင်းကြတယ် အောင်ရတော့ကောင်းတယ်အနာဂံဆိုတော့ထားပါတော့သောတာပန်သရဂံဆိုတာကာမကာမရာဇိတ္တာတွေသိနာမှုကြသူတရားနဲ့ဒီတရားနာပြီးတာနဲ့သောတာပန်ဖြစ်ရုံနဲ့သရဂံဖြစ်ရုံနဲ့ဉာဏ်ပြုပြီးနေခြင်းနဲ့ဆက်စိတ်ဖြစ်တာကတော့အောင်ရကောင်းတာအဲမြတ်စွာဘုရားသူတို့အေးဒိက္ခုဟန်ပြုအေးဒိက္ခုခေါ်တော့အေးဒိက္ခုလို့ခေါ်တာပဲဟိုမှာအများဆိုတဲ့မြတ်စွာဘုရားအေးထပြီးခေါ်လို့တော့ခေါ်ပြီးရဟန်ပြုပေးပါတယ် ညာညွတ်ပေးပြီးတော့မြတ်စွာဘုရားအဲ့ဒီမှာဘယ်တော့ကြာအောင်နေတယ်တော့မပါဘူးနေထိုင်ရည်တွေလည်းဘယ်လိုညွှန်ကြားခဲ့တယ်တော့မပါဘူးစာထဲမှာစာထဲလည်းနေကုန်တော့မပေါ်ဘူးညဖြစ်ပြီးတော့သွားတာနဲ့လည်းဒီအဲ့ဒီမှာသင်္ကန်းတွေဘာတွေကလဲအဲ့ဒီဒိက္ခုကိုခေါ်ခေါ်တာနဲ့ဘုရားဘုရားအဲ့ဒီဒိက္ခုခေါ်ပြီးတော့ညာညွတ်ပေးလို့ရှိရင်သူကအိထအိထပဲခေါ်ပါဘူးနဲ့ဆိုတော့ခေါ်ပြီးတော့ညာညွတ်ပေးလို့ရှိရင်ခေါင်းတွေပါတယ်ရေကြီးတဲ့ခါလဲဖြစ်သွားတယ်ဆိုတာကိုစာထဲပါတယ်တိုင်း သင်္ကန်းတွေပါလေလည်းရာကုန်တဲ့သင်္ကန်းတွေပြည့်စုံပြီးသားဖြစ်သွားတယ်ဆိုတော့အောင်ကြကောင်းတယ်ဘယ်လိုပြီးတော့ဖြစ်တယ်ဆိုအခုနေစဉ်းစားရင်တော့ကအောင်ကြကောင်းတာသင်္ကန်းတွေဆိုတာနာပြည့်ပြရတာကောင်းနေရတယ်မြေခဲနဲ့ဆံမင်းရှင်းပြသွားတာအောင်ကြကောင်းဒါမှလို့ပါရမီကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေလည်းဖြစ်မြတ်စွာဘုရားကဒါပါပုဂ္ဂိုလ်တို့အနေနဲ့ဟောရတာပဲပြီးတော့ရမ်းပြပေးရဆိုတော့အဲဒါကြောင့် ထူးမြတ်တဲ့ဂုဏ်ကျေးဇူးတွေပြည့်စုံလာတာပါလေအဲဒါနဲ့ကဗျာအဲဒီကဆက်ပြီးတော့သွားဥရဝေလာဆိုတော့အရာဘုရားပွင့်တော်မူတဲ့နေရာအနိပါကပါပဲဘုရားတရားပါအခုကြောက်ရတဲ့ပုဂ္ဂိုလ်ကြီးအဲဒီရောက်နေတာအဲဒီရောက်သွားပြီးတော့ဥရဝေလာကကဘာအစရှိတော့ညောင်သုံးချင်းအပေါင်းဖော်တွေတရားတွေပါနေနေပါပါ ဟောရတာပါလေဟောဆိုတဲ့အစတုန်းကတော့သူတို့သူတို့ဒီမှာသွားနေဘုံတော်တော်နေရပါတယ်အမှန်အဲဒါဟောလို့ရှိသေးဘူးသူကနောက်မှနောက်မှလည်းပြေပါပြေပါပြေတာကြုံတာများပြီဆိုတော့အဲ့ဒီမှာဘုရားဟောပြီးတော့မှသူတို့ရဟန်းပြုကြတာဟောဘုရားလာခါတော့အမှုရှိတဲ့900အစရဟန်းပြုနောက်မြေဒီကကဘာနဲ့300ကရဟန်းပြု900ကကဘာနဲ့900လည်းရဟန်းပြုသစ္စာဘုရားအဲ့ဒီ1000တော့ ရဟန်းတွေဆက်စားကြအေးတွေကိုခေါ်ပြီးရဟန်းပြုလာတာဖြစ်ပါလိမ့်မယ်အဲဒီကနေပြီးတော့ဗာရာဏစီဗာရာဏစီမိဂရာကိုအဲဒီကိုကြွတာအဲဒီကိုကြွပြီးတော့အဲဒီကနေပြီးတော့တရားဟောပြီးတော့မှမျိုးမျိုးသောရဟန်းတွေဒါတွေတိုးတက်လာတယ်ရှိပါတယ်အဲဒီကနေပြီးတော့တဝါပြီးတဝါလျှောက်ပြီးတော့လောက်တာအခုကထိန်ကထိန်ကကထိန်စပြီးတော့ ခွင့်ပြုတာကတော့ဘာရန်ဒီဒီပဲလားဘာလို့ဒီပိတရဏနေကြတယ်နာမည်ရမင်းနေတယ်ဟမ်ဟိုဟိုဟိုဟိုဖရာဖရာဝါဆိုပြီးတော့နေတဲ့နေရာဟာသာဝတိသာဝတိဟုတ်ပြီသာဝတိဒီမှာလည်းဇာတော့ရေးထားကြည့်ရတယ်ဒါမှမဟုတ်အမီးရပြောက်တော့ဘူးနဲ့တော့ချက်တာရွယ်ကြည့်တယ်နေရာပြောက်အောင်ဆိုသာဝတိဒီမှာဝါကတယ်သာဝတိဒီဝါကကဝါဆိုရင်း ဘုန်းကြီးတို့လည်းရှင်းနေရေးထားပါလေပါပါကြည်ကဝိမတာနဲ့စသည်ဖြင့်အဲဒီမှာ14နှစ်မြောက်14 14ဝါမြောက်မှာအဲဒီမှာဝါကထားတယ်တော်တော်တော်တော်ကြာသွားပါလေဟိုကိုတော်ကြီး30 30တော့ကိုတော်ကြီး30တော့ကိုတော်ကြီးအဲဒီကြတော့အဲဒီကြတော့မှလာပြီးတော့သူတရားတွေရတရားတွေနဲ့နောက်ဆက်တိုးတက်တာဆိုတော့ဟိုမှာသူကဘယ်လိုနေတာသုံးနေရကြတာလေနှစ်14နှစ် ဆိုတော့အဲ့ဒီကဝါနှုတ်လိုက်ရင်73ပေါ်တယ်73နှစ်လောက်ကြာအောင်တို့ဒီတိုင်းခါလဲသာသနာရှင်ကြီးနေညတာတဲတော်တာပဲနာနာကိုချီးမွမ်းရကောင်းတာဆိုတော့တရားတော်လည်းမတိုးတက်ဘူးအဲ့ဒီမှာလာတော့လည်းပါတိရဆိုတဲ့အရာရောက်တော့သူတို့ဝါဆိုလာပြီနေ့ဖြစ်သွားတာကိုဝါဆိုလာပြီဝါဆိုလာပြီဒီနေ့ဝါဆိုရဲ့နေ့ရောက်သွား အဲဒီရောက်သွားတော့အဲ့ဒီကနေပြီးတော့ဘာဝံဒါဝတိဒါဝတိညမြတ်စွာဘုရားရှိတော်မူရဲ့ရောက်သွားမယ်ဆိုရင်ဒါဝတိကြီးဇေရဝံကျောင်းတော်ပဲအဲဒီသွားမယ်ဆိုလို့ရှိရင်ဘလောက်ဝေရုံးဆိုလို့ရှိရင်စာထဲမှာပါလာက6ဥဒနာဝေတယ်6ဥဒနာပဲဒီဥဒနာဒီဥဒနာကသူက7မိုင်73မိုင်လောက်ရှိတာပေါ့ဝေးကြီးပါပဲဒါပေမဲ့လို့ခုနှစ်ခါကာလမှာဒီဥဒနာဒီဥဒနာက9မိုင်10မိုင်လောက်ရှိနေတယ် များပါတယ်ပမာလူဒီနေရာမှာရှင်းမိုင်လောက်တွေများတယ်အဲရှင်းမိုင်လောက်များတယ်ရှင်းမိုင်တော့လို့ရှိရင်တော့86လေးဆို48မိုင်ပေါ့ဒါတော့ဝေးပါတယ်48မိုင်ဆိုတော့ဒီကနေပြီးတော့ဘကိုးပဲသွားလို့ရှိရင်အဲ့ဒါလောက်နဲ့ဖတ်တူတူပါပဲသိကွာလာမှာမဟုတ်ပါဘူးဒီကနေ့လာရောက်သွားလို့ရှိရင်တော့ဒီနေ့တည်းနဲ့ရောက်မှာမဟုတ်ဘူးဟိုတုန်းကလည်းပဲအခုလည်းမြန်မြန်သားလို့ရောက်လာမှာမဟုတ်ဘူး ခုကလာသိနေကြတာပဲအာဝါကျသိကောင်းတယ်သူကကာရီရောယထာရီရောလေညာမျိုးနိုင်တယ်ပြောတော့ဘုရားကပုံပဲกว่าတာသူကဘုရားကတော့များသားချင်းလမ်းလျှောက်ရတာပါပဲလမ်းလျှောက်ရတော့မမြဲတော့လျှောက်ရမယ်မသိပါဘူးဒီလိုလျှောက်ရမှာပါသူကအဲတော့ဝါစုနေ့ဖြစ်နေတော့သူတို့သွားလည်းမဖြစ်ဘူးဝါစုလည်းဝါစုဝါစုလည်းရက်ဒီရက်နေ့ဆိုရင်ဝါဆိုပြီးတော့နေရတာအများများမှာအဲဒါနဲ့ အဲဒီမှာသာဂိတမှာလည်းသူတို့ဝါဆွေရသူတို့အစိတ်မြင်အားဖြင့်စိတ်တမဝေးတာဘူးအကြောင်းမြင်လို့တို့မသွားတာပဲနီးနီးလေးပဲဆက်ဆိုရတာမရောက်ဘူးတို့ဒီမှနေရဆိုစိတ်မချမ်းသာလို့ရှိပြီးတို့နေရအဲဝါကျွတ်တဲ့ခါကာလကျတော့ဝါကျွတ်ခံတဲ့ခါလဲဝါဇဝါဇလာပြီးတော့တရနေ့ပေါ့လေဝါဇလာပြီးဝါဇမဟုတ်လို့ဆက်ခြင်းကြီးတရနေ့ဆိုရင်အဲသွားနေတာဝါကျွတ်ပြီးပြော ဒါပြင်းနေတော့ဝါကျတဲ့ဆိုမဲ့တရားနေ့မှာသွားတယ်။အဲဒါမြင်လိုက်ရောက်တရားနေ့ကနေပြီးတော့သူတို့မြတ်စွာဘုရားထံကိုသွားကြ။အဲဒီတော့မိုးတွေကလည်းသိရွာတွေလည်းအခုရွာတဲ့မိုးတွေနဲ့ဒီမှာနဲ့တူပါတယ်အခုလိုမိုးတွေကရွာမိုးတွေရွာလို့သူတို့တော့ဒုက္ခရောက်စေကြတယ်ပဲ။သင်္ကန်း30ရှိတော့သင်္ကန်း30ရတဲ့ဘုရုံးမသင်္ကန်းကြီးကခုကလာသင်္ကန်းလို့ပြင်းပြင်းနဲ့ပြင်းပြင်းမှုဟောပါခုမှမဟုတ်ပါဘူး။ သင်္ဃကြီးရဲ့အထူးအလေးကြီးတွေနဲ့တွေ့ရတော့အဲဒါရင်မိုးရရတော့မိုးရရင်ဆိုပြီးတော့နေအလေးကြီးနေမှာပါသွားလာတယ်တောင်းတော့တောင်း40တဲ့မှာအဲလိုသွားပြီးတော့မြတ်စွာဘုရားကရောက်မြတ်စွာဘုရားကကြတော့မြတ်စွာဘုရားတော်ကြပြကြပြီမြတ်စွာဘုရားမေးတော့လည်းသူတို့ကသူတို့အကြောင်းအရာတွေပြန်ပြီးတော့ဖြေပါတယ်သူတို့မှ မိုးရီရွာရဲ့ဟိုမှာမနေခင်နဲ့နေရတယ်လမ်းလာတော့လည်းမိုးရီကဒုက္ခရောက်ခဲ့တဲ့အကြောင်းဒါတွေတို့လျှောက်ကြအဲဒီမှာသင်တော်တဲ့တရားနဲ့ဆိုတရားဟောပါတယ်ဟောတာနဲ့သူတို့အကုန်လုံးရဟနာဖြစ်တာဒါပင်ရှင်တွေလည်းရပါတယ်သူနေရာကြတာပဲအဲဒီကပြန်တဲ့ခါကာလကျသူကပင်ရှင်နဲ့ခေါင်းငံနေပြသွားတော့များတယ်ပင်ရှင်ကတော့ခြေနှလန်းသုံးလနဲ့ မိုင်တို့ယူဇနာတော့ရောက်အောင်လဲသွားလို့ရတာပဲသူကတို့ကျန်တော့ဒီလိုကူပါပဲဒိဉ္ဇနေရရတော့ဒါရအကြောင်းပြုပြီးတော့မြတ်စွာဘုရားကထိန်ခွင့်ပြုတာတဲ့ဘာလို့လဲဆိုကထိန်ခင်းလာလို့ကထိန်နုမောဒနာရှိနေလို့ရှိရင်ဖြင့်ဝါကျွတ်တဲ့ခါကလားငြိမ်းလိုက်တဲ့တရားနေ့ကနေပြီးတော့တကောင်းလာပြည့်ကြအောင် သွားကြည့်ရင်သွားနိုင်ပါရဲ့ကထိန်ကထိန်အာနိသင်မရသေးလို့ရှိရင်မသွားနိုင်ဘူးကထိန်အာနိသင်စတော့ပြင်းအောင်ကြည့်သေးတယ်ဘုရားဆုံးကြည့်တယ်အဲ့ဒါအကြောင်းပြုပြီးတော့မြတ်စွာဘုရားကထိန်ကိုခွင့်ပြုတော်မူတာတဲ့အဲ့ဒါကိုမှတ်ပါရအောင်လို့ကထိန်နည်းတဲ့၅ပါးကိုလက်ရင်ကျိုးမှာမြတ်စွာဘုရားခွင့်ပြုတဲ့အတိုင်းကထိန်အာနိသင်၅ပါးရှိတယ်တဲ့ အထင်ကြောင်းပြရတဲ့အကျိုး၅ပါးအဲဒီက၅ခုတည်းက၄ခုကတော့တဲ့သတင်းကျုပ်ကတလမြတ်ရရတော့ဒီလားတဲ့သတင်းကျုပ်တရက်နေ့ကနေဒီတပေါင်းအဲသတင်းကျုပ်ဇောင်းမုံဇောင်းမုံလာပြည့်နေတိုင်အောင်တလလို့ဆိုရတာပါလေ29ရက်ရှိမှာပါအဲတလမြတ်အဲဒါကထိန်မခင်းလည်းပဲ အရှင်မဖျက်ရတဲ့ပုဂ္ဂိုလ်လည်းဒီ၄ပါးကတော့ရအဲနောက်ဆုံးတစ်ခုကတော့တထင်သင်္ကန်းတွေကိုထားခြင်းဒိဋ္ဌံတင်ထားပြီးတော့ဒိဋ္ဌံတင်ထားတဲ့သင်္ကန်းတွေကိုထားခြင်းအားထားပြီးသွားဖို့ရမရဘူးအဲအဲ့ဒါတစ်ခုကကြားနေတယ်အဲ့ဒါအတွက်မြတ်စွာဘုရားကထိန်ခင်းလိုက်ကထိန်ခင်းလိုက်တော့အဲ့ဒီကထိန်ခွင့်ပြုလိုက်တော့အဲ့ဒါဒိဋ္ဌံတင်ထားတဲ့သင်္ကန်းတွေထားခြင်းအားထားသွားခြင်းအားသွားသွားလို့ရပါတယ်အဲ့ဒီကြိုရအောင်လို့မြတ်စွာဘုရား ခွင့်ပြုတာအဲ့ဒါကိုနားလည်ရအောင်လို့ပြတထိန်နိသင်၅ပါးဖြင့်လေးအကျိုးမှာတထိန်ကျုပ်ကတလမြရရတော့ဒီဟာတထိန်အနိသင်၅ပါးဖြင့်အကျိုး၅ပါးအဲ့ဒီ၅ပါးတည်းက၄ခုတဲ့တခုခြံထားတယ်နော်လားကျွန်တော်တခုကြာပြောမယ်ဆိုတခုခြံထားပြီးတော့၄ခုကတော့တထိန်ကျုပ်တဲ့အခါကလားသံမုံလာခြင်းနေသီသလ အကျိုးအနေနဲ့ခရင်ခွင့်ပြုခြင်းကြောင့်လည်းရတယ်ခရင်ခွင့်ပြုငါလည်းရတယ်ခရင်ခွင့်ပြုပြီးတော့ခရင်အနိသင်အနေနဲ့ကတော့ဒီတရမကပါဘူးအဲဒီငါးပါးသောအကျိုးတွေဟာတကောင်းလာပြည့်နဲ့ဖြစ်အောင်လို့ကိုရပါတယ်အဲတစ်ချိန်မခင်းရသေးရင်တော့ကို၄ပါးပဲရတယ်ပြီးတော့အဲဒီတော့ကအဲဒီ၄ပါးကမြတ်စွာဘုရားသစ္စာဝတ္ထုမှာခွင့်ပြုထားတာရှိပါတယ်အဲဒီကတိ အာနိသင်မပေးရတယ်လို့စိတ်မရှိသေးလို့အဲ့ဒီသင်္ကန်းနေနဲ့သူတို့ဒုက္ခရောက်ပြီးတော့နေကြတယ်ဆိုတာသိပြီးတော့မြတ်စွာဘုရားအထင်ကိုခွင့်ပြုတာတဲ့အထင်ဤသင်္ဃာပါတွင်လက်ရင်အကျိုးမှာတည်င်းကျုကတလမြရကြတော့ဒီဟာတစ်ခေါက်စီရဆရာအောင်မသိတဲ့ရင်းကြီးအောင်အထင်ဤသင်္ဃာ ရင်ပြုတ်ကသလမြာရရတော်စီတာအဲဒီအထအနိစ္စငါးပါးတဲ့ကတဘာကတော့ဆိုရင်တစ်ချိန်တစ်ချိန်ကလည်းရတဲ့သဘောပါပဲတစ်ချိန်တစ်ချိန်ခွင့်ပြုထားတာလည်းတစ်ချိန်တစ်ချိန်ရတဲ့ဌာနတွေလည်းပဲတစ်ချိန်ညလာကြီးကနေပြီးတော့ဇာမလာကြီးနဲ့ဒီအဲ့ဒီလေးပါးအကျိုးတွေကတော့ရပါတယ်ဒီပါတော့ဆိုတော့ရတာပါ အဲဒီတပါးတော့ကျိုးကမရတော့အချိန်ခင်းဝယ်တော့ဆောက်ရခွင့်ပြုသုံးဒီသင်္ကန်းဆောင်းယူထံပင်ပန်းဝင်လေးကအဲဒီတပါးတော့အနိသင်ကျိုးကမရနိုင်တော့သုံးတယ်တော့သင်္ကန်းတွေအဓိကကသင်ပိုင်းအဲသင်ပိုင်းသင်္ကန်းအေဒီသင်္ကန်းအထသင်္ကန်းပေါ့ဒီသင်္ကန်းသုံးတယ် ဒိဋ္ဌံပြင်ပြီးတော့ညာညာသုံးရတယ်မှန်ကတော့လက်ဆော့ရတယ်တော့ဒိဋ္ဌံပြင်သုံးဖို့ပါပဲဒါပေမဲ့လို့ခုနှစ်ခါတော့ဒိဋ္ဌံပြင်သုံးတဲ့ပုဂ္ဂိုလ်အနေနဲ့မသုံးမဲနဲ့တည်းအလို့ဒိဋ္ဌာသောရတင်ပြီးသုံးတာလည်းများပါပဲအဲဒီသုံးနေတာကငါဒိဋ္ဌံပြင်ပြီးစောက်တည်ဒိဋ္ဌံနဲ့စောက်တည်ပြီးတကလားသုံးနေလို့ရှိရင်ဖြင့်ဒီသင်္ကန်းနေရာသွားရဲသွားရသွားရလူသွားရတယ်တော့မနဲ့အာရုံတက်ချိန်မှာဒီသင်္ကန်းနေနဲ့ကျင်းလို့ရှိရင်အဲဒါ ဒီကိစ္စပါဆရာတော်ကသိနေတာတော်တော်ကြောင်လေးတဲ့ဥစ္စာအဲ့ဒါတွေယူသွားလို့ရှိရင်သင်္ကန်းတွေခုလိုမိုးရွာတွေလည်းရွာသင်္ကန်းတွေကလည်းပဲလဲပြီးတော့ဒုက္ခတွေရောက်ရောက်ပဲရှိတာကိုအဲ့ဒါအကြောင်းပြုပြီးတော့သုံးနေသင်္ကန်းသံယုထံပင်မဝင်လေးဆိုဒီရင်ပုဂ္ဂိုလ်တွေလည်းဒီလိုဖြစ်မှာပဲပင်မနဲ့ဘာတဝကြီး30ထီလာပြီးခရင်စွာဘာတဝကြီး30ကအဲ့ဒီလိုပဲ30တော့သင်္ကန်းတွေခရင်နဲ့ယူလာတာတဲ့ ခဲရင်းနဲ့လာတဲ့ဘုရားတမောင်ဆုံးရင်ရောက်မေးပြောပြီးတော့ခါဘုရားတန်ရောက်တဲ့ခါကျတော့ဘုရားမေးတာပါမေးတာဘာဖြစ်ကြလဲလာကြသလဲအားကြောင့်လာကြသလဲအဲ့လိုမေးတာနေသူကပြန်ပြီးတော့ရှောက်အဲ့ဒါတော့ဘုရားဥလာတဲ့အကြောင်းပါပဲဒီဝါဆိုလာပြီးကျော်ချီးနေဝါဆိုရမယ်မေးရဘုမာရောက်နေလို့အာဂိတမှာပဲဝါကပြီးတော့ဒုက္ခတွေရောက်နေတဲ့အကြောင်းခုလာတဲ့ခါကာလလည်းမိုးတွေပါရွာတော့ နာမဆောက်လုံးဒုက္ခရောက်လာတဲ့အကြောင်းကိုသူကလျှောက်တာပါအဲ့ဒါဘုရားကမေးလို့သူတို့လာတဲ့ပြည့်စုံလာရေးလျှောက်တယ်တဲ့အဲ့ဒါကိုအကြောင်းပြုပြီးတော့ထို့ကြောင့်နှိုင်းစိန်ညာဘုံစိန်တစ်ချိန်ခွင့်ပြုပါဒါပြီးတော့ဘုရားကမေးပြီးတော့ဒုက္ခရောက်တာတွေကလည်းရှောက်လို့အဲ့ဒါအကြောင်းပြုပြီးတော့ထို့ကြောင့်အဲ့ဒါနှိုင်းစိန်ပြီးတော့မြတ်စွာဘုရားကအထိန် သင်ဖို့ရခွင့်ပြုတော်မူပါတယ်။ဘာသာရေးအားလုံးသင်ဆုံးတော့ခွင့်လို့ကြတယ်ဒါပါပဲဒါလေးနားလည်အောင်လို့ဆောင်းမုတ်လေးရေးထားတိုင်းတစ်ခေါက်ကြီးဆရောက်အောင်လို့သုံးဒီသင်္ဃာဆောင်ယူထားသင်္ဘန်းဝန်လေးစွာဘာကြဝဲကြီး30ပြီသာရီထရင်စွာဘုရားနေပြီးတော့ဗာရဒနေပြီးတော့ 90ရာခိုင်6ဝေဒနာပဲအဲ6ဝေဒနာ10မိုင်တမိုင်အဲဒီဝေဒနာပဲ10မိုင်ဟုတ်ဝေဒနာ10မိုင်လေဒီလိုအဝါရအကုန်လုံးရွယ်လွယ်ကုန်တယ်များများအဲဒါမလာနဲ့တော့ဘယ်မှမကြောင်လာတော့လည်းသင်္ကန်းတွေဟိုမှာထားရလို့မရဘူးယူရတဲ့သူတို့ဒုက္ခရောက်လာတဲ့အကြောင်းအဲဒါကိုဆေးရင်းနဲ့လာတယ်ဘုရားထံဘုရားထံမှာဘုရားထံမှာ စုံညီရောက်မေလျောက်ပြီးတော့ခါရကရောက်တဲ့ခါဒါကမေသူတို့ကလျှောက်ပြီးတဲ့ခါမှာထို့ကြောင့်နှိုင်းစိန်ညဘုံစိန်သတိခွင့်ပြုပါအဲ့ဒါကြောင့်ဒီမြတ်စွာဘုရားသင်ခွင့်ပြုပါကထိန်ခေါ်ခြင်းအကြာကထိန်လို့ဘာလို့ခေါ်ရလဲသာရတဲ့သူမျိုးကြီးက ဖွင့်ထားတာရှိပါတယ်အဲဒီသာဝနာမနဲ့ညွှန်းထားတယ်သင်္ကန်းခက်ခါထိုင်သေးတာဆွဲတာကထိန်ကြီးသင်္ကန်းခက်ထိုင်စေတဲ့အနေရှိပါတယ်တဲ့ဒီနာဘုရားအဲဒါကြောင့်ဒီကထိန်လို့ခေါ်သည်တဲ့သင်္ကန်းခက်ခါထိုင်စေတာဆွဲတာကထိန်ကြီးဘုန်းကြီးတို့သဘောကျတဲ့ဟာစားလား ဝိနည်းဓမ္မတွေပဲတရားဆောက်တာဟုတ်ပါလေညာ90နှစ်ကိုမှီပြီးတော့ခရမကထိန်ပေါင်းကြီးခင်းဟာကြီးတနည်းကထိန်ကြီးကထိန်ပေါင်းစွာကထိန်စွာသင်္ကန်းသင်္ကန်းကပ်ဖို့ရအဲသင်္ကန်းချုပ်ဖို့ရအခင်းအခင်းသဘောပါပဲအဲဒီပေါင်းကျင်ပြီးတော့ဆေးရပြီးချုပ်တော့ရဆိုရတယ်ဆိုလည်းအကျေရောပါရောပေါ့လေอืม ဟောက်ကအခင်းပေါ်မှာတင်ပြီးတာလို့ချိုးရအဲဒီကတိသင်္ဃချုပ်စရာခင်းကြီးအလားတူစိန်ပေါင်းကြီးသင်ဟာပြီးပြီတဲ့အဲ့ဒါဆင်းလာတော့ပြီးတာတဲ့ဒီစိန်ကဘာလို့လဲဆိုတော့ဟိုခင်းခင်းပြီးတော့သင်္ဃကောင်းကောင်းချိုးရတယ်နေရာကတော့ အဲဒီခင်းကြီးနဲ့အလားတူပဲယေရှုများစေတဲ့အတွက်ဘာကိုကထိန်ခေါ်ရဲတဲ့ဆိုတာအဲကထိန်ခေါ်ရဲငါးကထိန်ကထိန်ခင်းကကျိုးငါဝငါးကတန်ရပြီတဲ့ကထိန်ခင်းတဲ့ခါကာလကြာကျိုးငါးပါငါးလတိုင်းနဲ့ဒီရင်ညလာပြီးတော့တင်းနေရနေပြီးတော့တကောင်းလာပြီးတော့ငါးလတိုင်းနဲ့ကျိုးငါးပါသင်ခင်းတော့ငါးပါလုံးရတယ်သင်မခင်းရင်တော့ တလအတွင်းမှာ၄ပါးတော့ရတယ်အဲ့ဒါလည်းမှတ်မှတ်မိထားဖို့ညားနေပါလေအရေးကြီးပါတယ်ဒါရီကတော့ဒီမှာလည်းနည်းနည်းရွယ်ကြီးတယ်မွေ့နေတယ်နဲ့စားစားဆက်ကြည့်ရတယ်အဲဒီဟောပြီးဟိုရတယ်ဒါလည်းဝါဆိုနာမည်တွေဆိုကြားနေကြတော့ဒါလေးနဲ့ဘုရားခေါ်ပြီးဆိုပြီးတော့ပါတယ်တထိန်ပေါင်းကြီးသင်ဟန်ကြီးသင်ကြီးကထိန်ကြီးအဲတထိန်ခင်းဟာ ကျိုးငါးပါးမလာတန်ရသည်သင်ချင်းရဲ့ကျိုးငါးခုကျိုးအကျိုးတွေငါးပါးကိုငါလာတန်ရသည်အဲ့ဒီမှာညာမြတ်မှာရတော့ကျိုးငါးပါးကိုလည်းဆောင်းမကလေးတွေကရေးထားပါရဲ့မပါမကြဆိုလူရများပြင်းများမပြင်းကြီးစရခြင်းရေးထားပါရဲ့ဆောင်းမကလေးမပါမကြလူရသွား မပါမကြမ်းနဲ့လွယ်ရသွားနိုင်ပြီတဲ့အထင်အထင်အနိပင်ရလို့ရှိရင်မပန်ကြားပဲနဲ့သွားနေတာတကယ်ဆိုရင်မပန်ကြားပဲမသွားနိုင်ဘူးသစ္စာဝရှိတယ်သစ္စာဝကရှိနေတယ်ပြင်းများမသိပြီတဲ့အဲ့ဒါဘာသစ္စာဘုဒ္ဓဆိုသုဒ္ဓပါစိတ်ပါစိတ်ဒေနုတိပါစိတ်ထဲက40နဲ့6နံပါတ်စာရိတ္တသစ္စာဝဆိုရှိတယ်အဲ40က၄ဝက်ကို6က6ဝက်မြောက် အဲလေးလေးခုမြောက်ဘက်ကဘောဇနဝက်ဘောဇနဝက်ထဲကအဲဘောဇနဘက်ကပြီးတော့အစီရကအစီရကလောပါဏကုအစီရကသာဝရိပစကသာဝသာတာခါရဏိယဘောဇနထေရပါစိတ္တယအစပြီးတော့အဲ့ဒီသိက္ခာကိုရုံနဲ့စာရမရတာလည်းမဟုတ်ဘူးရုံနဲ့လည်းမင်းမင်းနော်ဒီနေ့ပါတိမောက်တွေမနေ့တိုင်းမနေ့တိုင်းယူနေရတာဒေါကိဆိုင်နေရတယ်ပြည့်စင်နေစဉ်ကို ဝီနည်းတွေကိုအဲ့ဒီပါတိမောက်တွေကိုနေ့စဉ်နေ့စဉ်ကိုတစ်ခေါက်နှစ်ခေါက်အဲရုပ်ပြန်ပြီးတော့လုပ်နေရတယ်ခါရမဒါမှတော်ရုံရှိတယ်တော်တော်များကြရည်စည်းလိုက်အဲ့ဒီမှာစေတကားဝက6ခုမြောက်သိခါဘုရားခုမြောက်သိခါဘုကဘာလို့ဆိုရတော့ယောဂနာဘိက္ခုနိမန္တသဗ္ဗရသမဏတာနမိခုသာနာဘိက္ခုနာဘုဆာဒီကလေးခါမဘူသေးရမြတ်တသမယပါစိတ်တရားဆိုပြီးတော့အဲဒီ ဆွမ်းအတွက်ပြင့်ထားတဲ့ရှိရတာနဲ့မြို့ထဲသွားလို့ရှိရင်အကြောင်းမှာရှိတဲ့ပုဂ္ဂိုလ်တွေအကြောင်းကြားပြီးသွားအကြောင်းကြားတဲ့နဲ့တိုင်းမသွားသွားလို့ရှိရင်ဗာစီရပါမှာဒီကဝယ်ရှိတယ်မြတ်တသမယအဲသွားရင်သွားလိုက်တဲ့အခွင့်လည်းရှိတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်ဖြင့်မြတ်တသမယဗာစီရသမယသုရကနာသမယသုရကာရသမယအဲသုရကနာသမယသုရကာရသမယဆိုရှိတယ် အဲဇိရဒနာသမယဇိရကာရသမယမြတ်စွာဘုရားဆင်းပြတာသင်္ကန်းသင်္ကန်းလှူတဲ့ဥစ္စာအဲဒီအကြောင်းအဲဒီအဲဒီဟာအဖြစ်ပြုပြီးဒီကလာသွားနိုင်တယ်သွားတော့ဘယ်ခါသွားနိုင်တာလဲဆိုတော့ဒီအရင်ကျုပ်ပြီးတဲ့ခါကာလမှာတလအတွင်းမှာသွားနေတာဒီတဲ့ခါတွေတော့မဟုတ်ဘူးဆိုတော့အဲဒီအဲဒီခါမှာသွားဖို့ရတာမင်းခွင့်ပြုဆိုရရှိတယ် အနာမန္တစာရနာမန္တကျောင်းထဲရှိတဲ့ပုဂ္ဂိုလ်တွေမပန်ကြားပဲနဲ့စာရသွားနိုင်ပြီအဲဒါကထိန်ခင်းလို့ရှိရင်တော့ခုနပြောတဲ့၅လ၅လအတွင်းမှာဘယ်သူမှပန်ကြားပဲနဲ့အဲဒီလိုဟာတွေသွားနိုင်တယ်အဲဒီဒီကောင်နဲ့စာရအာမမတင်ဘူးတဲ့အဲ့ဒါကိုဆိုတာပါအဲ့ဒါတွေတော့ရဟန်းတော်တွေကကိုကျင့်ရမယ်သိက္ခာပုဒ်နားလည်အောင်တော့လုပ်ထားမှာသူကကြားလို့ရှိရင်လည်း မေ့တယ်တော့နေရာမကျဘူးစာရင်းများရှင်းတော့မှနာကြီးနေစာရင်းမယ်လို့နေရာမကျဘူးတော့ဟာမကျပဲဖြစ်မယ်ကွာစာရင်းအတိတ်လိုဖြစ်ဖြစ်နေအဲဒီကလည်းဇာန်တော်တွေအထူးဝိဇိုက်ဖို့ပါပဲဘုညာဒီဥစ္စာထည့်ဟောပါတယ်လူတွေကတော့ဒါတွေညီညွတ်ယုံမျှပါပဲကိုယ်တိုင်တော့ဘာမှမဆိုင်ပါဘူးကွာညီညွတ်မျှမပမ်းမကြလိုရမြတ်အဲမန်ကြလိုရသွားပြင်းများမသိဘူးဘာမကြပဲနဲ့ ရဟန်းတော်တွေကိုမှန်ကြပဲနဲ့မိမိအလိုရှိရညိုရဲရွာတဲ့သွားလို့ရှိရင်နဲ့အပြစ်တင်တတ်တယ်အဲ့ဒါဟာဒီအထင်ခင်းထားတဲ့ပုံကိုယ်တွေမှာတော့ငါးလအတွင်းမှာပြင်းမတင်ဘူးတဲ့ပြင်းမတင်အာပြင်းများမတင်ဘူးဆိုတော့ဒီကြိုးရရစာပြထားပါတယ်အဲနောက်ကလည်းဒီလိုပါပဲအဲဒါကတော့ဝိနည်းเจ้าနေလို့ပြောပါအောင်ဝိနည်းဆရာပုဂ္ဂိုလ်ရဲ့တတိပြုရာ ပတိတရားလည်းရအောင်လေးအလေးမြလည်းပြုအောင်လို့ဒါလည်းမသာလေးပြောပါတယ်။ဒါရင်ဒါလေးတစ်ခေါက်ဆိုရစေမပါမကြလိုရာသွားပြင်များမသိပြီအဲဒါကိုကြိမ်ခင်းလိုက်တာလို့ရှိရင်ကိုကြိမ်ပြောတဲ့ငါလေကျောင်းပြုရင်ခင်းလိုက်ရင်ကြိမ်ခင်းတဲ့ပုဂ္ဂိုလ်ရောကြိမ်ကိုအနုမောဒနာပြုတဲ့ယဟန်ရောကြိမ် အာနိသင်နဲ့အကျိုးတွေရတယ်အဲဒီအကျိုးတွေရတဲ့အတွက်အပန်ကြားပဲနဲ့သွားတယ်အပြင်းမသိဘူးအာရမသိဘူးအဲဒီအကျိုးရတယ်အဲဒါရဟန်းတော်များရတဲ့အကျိုးရဟန်းတော်များအဲဒီလိုအကျိုးရတဲ့အတွက်လားတူတဲ့အကျိုးတဲ့သူရဲ့ပုဂ္ဂိုလ်တွေရနိုင်တယ်ဆိုတာသဘောပေါက်အောင်လို့ခွန်ကြီးဆောင်းမုတ်ကလေးတော့စီထားပါတယ်ဒါလည်းတော်ရုံပါပဲอืมဒါစီကင်းတာလွတ်လပ်စွာလိုရာသွားနေတယ် ကုသိုလ်ကောင်းမှုတွေဆိုတာအလားတူစွာအကျိုးတွေပေးရပါရဲ့ဒါမှမဟုတ်ဘုမမပန်းမကြပဲနဲ့မသွားနိုင်ဘူးဆိုတော့ဒါစီတော့မသွားနိုင်တာမျိုးဖြစ်တာကိုဒီမှာဒီမှာလူတဲ့ပုံကိုယ်တွေကဒါစီတော့ဘာလို့သွားရတာရင်းနဲ့စပြီးကြလားအဲဒီတော့ဟာရဲ့အပြစ်ရှိတာတွေအဲဒီတော့ပြစ်တွေလည်းပဲအထင်ကလူတဲ့ပုံကိုယ်တွေမှာအပြစ်အပြစ်တွေမရှိဘဲနဲ့မျက်မှောက်မှာလည်းပဲအဒီကျိုးတွေရနေတယ်၊နောင်မမြာဘွားတွေမှာလည်းပဲ အဲကိုလိုကြည့်ရအောင်သွားညာသွားလို့ရှင်ရလို့ဘေးရန်တဲ့ခြင်းနဲ့အကျိုးတွေရနိုင်တယ်ဆိုတဲ့အကြောင်းနားလည်အောင်လို့ဘုရားဆောင်မလေးရှိလိုက်ဒါစီခြင်းကလွတ်လပ်စွာလိုရာသွားနိုင်ပြီအဲဒါစီမရှိဘူးတဲ့ဒါစီတွေခုကလာရှိတယ်ရှင်းတော့ကတော့ဘယ်လိုရှိမှမရဘူးခုနှစ်ကကာလမှာအစိုးရရဲ့ဒီစိတ်များရှင်းတော့ကနိုင်ငံနဲ့နိုင်ငံနဲ့ဒီတိုင်းပြောကြတာပဲပန်ကြနေရတာမဟုတ်ခွင့်ပေးနေရတာမဟုတ်ခုနှစ်ကကာလမှာနိုင်ငံတိုင်းကပါကျင်လို့ရှိရင် အခွင့်တွေပါလေရမှာဒီလိုပဲတော့နေတယ်ဘယ်ကဆွေးရဖြစ်ပါဆွေးရတယ်ဘယ်ဆွေးရရတော့မဟုတ်ပါဘူးခုခေတ်ကလည်းလည်းဖြစ်အဲဒီတော့အနောက်ဆက်ဒါပြီးတဲ့အန္တရာယ်တွေကင်းပြီးတော့သွားနိုင်တယ်အဲဒီတော့ကျိုးတွေရနိုင်ပါတယ်လို့ပေါ်ပြထားပါတယ်အဲဆွေးရမယ်ဒါစီခြင်းကလွတ်လပ်စွာလိုရာသွားနိုင်သည် ဘက်ကနော်တထိန်ဒိဏ္ဍာများဒိဏ္ဍာမှာကြတော့အကျိုး၅ပါးဝမ်းနဲ့လားတွေပေါ့လေနောက်ဟာကြတော့နောက်လေးဖို့ကြတရားလေးဖို့ပြီးမှတခါလဲပြောပါတော့မရှုံနဲ့အဲဒီကတိခင်းတဲ့ခါကာလမှာတထိန်ခင်းမှုအစီအစဉ်လောက်ရတာရောဆက်လက်ပြီးတော့လောက်ရတာရောအစီအစဉ်တွေရှိပါတယ်အဲဒီအစီအစဉ်တွေလည်းရှိတော့မှမုံရွာလာ မုံရခေါ်လာဟင်ဒေရီဆရာကြီးမုံရပါလားမုံရအဲဟုတ်ပြီဒေရီဆရာကြီးကရေးထားတဲ့သင်္ကရှိတယ်အဲ့ဒီသင်္ကနဲ့တရားရေးပြီးဘယ်မှမသိရေးတော့ရေးထားပဲအခုမသိပါဘူးမတွေ့ပါဘူးဟိုဟိုကဆရာတော်ကရေးထားတဲ့စာအုပ်ထဲမှာတွေ့တယ်မင်းတို့ကနေရာကြတာဖြစ်သွားခံရွေးပင်နှင်းစွန့်ထိုးခြင်းတင်ခင်းနူမောတာအဲခံရွေးပင်နှင်းစွန့်ထိုးခြင်းတင်ခင်းနူမောတာ ခုနှစ်ခုရှိတယ်ရှင်တိုင်းကထိန်နဲ့ပတ်သက်ရတော့ရှင်းဥစွာကထိန်လူကအလူကထိန်လူတဲ့ဥစ္စာကိုအလူခံရမယ်လူခံကတောင်းတခုစအစဆုံးလူခံပြီးတဲ့ကာလခံရွေးရမယ်အဲဒီလူခံလိုက်တဲ့ပုဂ္ဂိုလ်ဒီကထိန်ကတော့ကြတော့ဘုသူရလည်းမဟုတ်သေးဘူးဟိုမှာ ဒီမှာရှိတဲ့သံဃာတွေတဲကပြင့်တော်တဲ့ပုဂ္ဂိုလ်ကိုရွေးပြီးတော့သူ့ကိုအားရမှာအဲဒီပုဂ္ဂိုလ်ကကထင်းခင်းတိုက်တဲ့အစွမ်းရည်အင်္ဂါတွေပြည့်စုံလားဒါပေဘူးသူရတွေပြည့်စုံလားဆောင်းနာကလားမဆောင်းနာကလားဒါရှိရတာပေါ့အဲတော့မလွယ်ပါဘူးခုနှစ်ခါကလာမှဒီလိုဆောင်းနာတဲ့ပုဂ္ဂိုလ်လည်းခက်နေတယ်လွယ်ဖို့ဆိုတာအဲဒီဆောင်းနာတဲ့ခွင့်ရည်မရှိရင်လည်းကုညီရတာပါပဲဒါမှမဟုတ်အဲဒီအစီအမံမှာလားအဲဒီ အထင်ခံပြီးတော့ရှင်းမဲ့ပုဂ္ဂိုလ်ရွေးရမယ်ခံရွေးခံရွေးအဲ့ဒီပုဂ္ဂိုလ်ကိုပေးရမယ်ကမ္မဝါနဲ့ဖတ်ပြီးပေးရမယ်ညနေကြတော့ကြာတရားပြီးတဲ့ခါကျတော့အဲ့ဒီမှာကမ္မဝါဖတ်ပြီးတော့သူပေးရမယ်ညာအချင်းတော့မထေကြီးပုဂ္ဂိုလ်ခံနေကြပါလေခွန်ကြီးကတော့ဒီလိုတော့မစဉ်းစားပါဘူးဒီရင်ပုဂ္ဂိုလ်တွေသင်တော်လို့ရင်းပုဂ္ဂိုလ်တွေခွန်ကြီးတို့ခံစီခြင်းနဲ့ဒုစရ ကိုကြီးတဲ့သူခါနေကြတာပဲသူကအဲပေးပေးရမယ်ပေးပြီးတော့ကိုအဲ့ဒီကထိန်သင်္ကန်းရတဲ့ပုဂ္ဂိုလ်ကထိန်ချင်းမွေရသူကလည်းပဲဒီကပေးတဲ့သင်္ကန်းနဲ့အတူရာရှိကသင်္ကန်းရှိရတာကိုအဲ့ဒီသင်္ကန်းကိုဆွန့်ရမယ်ဒီနထသင်္ကန်းဆိုရင်ဓာတ်သင်္ကန်းကြီးအဋ္ဌံဆွန့်ရမယ်သံဃာတင်ပြစုဒ္ဓရာမင်းပေါ့လေအဲဆွန့်ပါကြီးဆိုပြီးတော့ဆွန့်ရမယ်ခံရွေးပေးနှင်းဆွန့်ဆွန့်ပြီးတော့ ထိုးရမယ်ခါရပင်ထိုးရမယ်ခါရပင်ထိုးရဆိုဆိုရလည်းပြီးကြမှာပြင်မှာပြီးတယ်လို့တစ်ခါကမိတ်နေရတယ်ခါရပင်ကြီးပါပါလိမ့်ခွန်ကြီးတော်ကတစ်ခါကမိတ်လို့စဉ်းစားတယ်အာနာမပေါ်တယ်ခါရပင်ထိုးရဆိုခါရပင်ထိုးရဆိုတာအချို့ပုဂ္ဂိုလ်တွေတော့လည်းပေါ်တယ်ပေါ်တဲ့ပုဂ္ဂိုလ်တွေရှိမှာပါပေါ်တဲ့ပုဂ္ဂိုလ်လည်းပဲရေးကြည့်ရတယ်ခါရပင်လို့ဆိုတာသင်္ကန်းသင်္ကန်းမှာကိုဟိုရင်းနဲ့မင်းတွေပါတယ်နဲ့ခဲတွေပါတယ်နဲ့ထိုးရတာကို သိက္ခာပုရှိတယ်သူသိက္ခာပုကာဝရင်ဆိုတာသိက္ခာပုရှိတယ်အယောင်၃မျိုးရောင်သုံးမျိုးတွေကတစ်မျိုးမျိုးနဲ့ဆရာပြုပြင်ရမယ်လို့ဆိုတာရှိတာပဲသိခါပေါ့။နောင်ဘာနာဒုက္ခနာဆေရလာရတဲ့ဒီနာဒုက္ခနာကရဏညတာဒုက္ခနာကရဏအတ္တတာဒီလာဝကရဏကာလကမ္မနာရာဇေသုတိနေအဲဒီသုံးပါးတွေကအခုခုမယူပဲနဲ့ဆိုလို့ရှိရင်ပြန်ပါစေရပါခြင်းလို့ဆိုအဲဒီခါပဲရှိရ။အဲရောကပ္ပပင်ထိုးရတယ်။ဒါထိုးခြင်း၊စွန့်ထိုးခြင်း၊ကျင်ခဲညူမောတာ အဲ့ဒီအချိန်ခင်းမဲ့သင်္ကန်းကိုအဋ္ဌံတင်အောင်မဲ့အာနသသင်္ကန်းဆိုရင်တန်ခါတဲ့ဒိဋ္ဌာမိနသသင်္ကန်းဒိဋ္ဌာတင်ရမဲ့ဒီဒီချင်းဆိုဒီဒီဒိဋ္ဌာပေါ့လေမင်းမဆိုရင်မင်းမကြီးကများပါးချင်းတော့အခုနေရာတော့နသသင်္ကန်းကြီးတယ်ပါနသသင်္ကန်းဒိဋ္ဌာတင်ရမဲ့တင်ပြီးတော့ခင်းရမယ်ခင်းဆိုတာကတော့တစ်ချိန်ခင်းတာပါပဲတစ်ချိန်ခင်းမှခင်းပြီးအဲခင်းပြီးတဲ့နောက်ကျတော့သင်ပုဂ္ဂိုလ်တွေလည်းအနုမောဒနာပြုပြီးတော့ခွင့်ရရအောင်လို့မိမိ အရင်ခင်းတဲ့အကြောင်းကိုပြောကြတာရှိတယ်ပါဠိတွေပါတယ်နဲ့အဲ့ဒါတွေကလည်းသိဆိုရတယ်ရှိပါတယ်အဲ့ဒါတွေအဲသင်ခင်းတဲ့ပုဂ္ဂိုလ်တွေကတော့ဆရာတွေကတော့ပြီးပြီးသားတွေပါပဲအပြီးရမှာပါပဲအဲရွတ်ဆိုပြီးကြတယ်သင်ပြီးအဲ့ဒါခံရွေးပင်ဖြင့်စွန့်ထိုးခြင်းသင်ခင်းမှုမောတာဆိုပြီးရှိရအဲ့ဆရာတော်ကြရေးတာတော့ကောင်းတယ်အရင်ကကြာလေယူပြီးတယ်ဘယ်မှရေးထားတယ်မသိဘူးကိုယ်ကဘယ်မှမှန်တယ်ဘယ်မှရှင်းလို့မရဘူးသုံးနေတယ်မှာထားလို့ရ ထားကသွားနိုင်ပြီတဲ့အဲသုံးနေတယ်ကသင်္ကန်းထားခြင်းထားသွားနိုင်တယ်အဲဒါကသိရင်တော့မသွားနိုင်ဘူးမသွားနိုင်ဘူးဆရာမျိုးသင်ရမှာဟိုဒီနေ့ဟာလေးခုကတော့တလအတွင်းတော့သူကကြားပါရဲ့ဆိုတော့တလလို့ရှိရင်မရဘူးဟောတထိန်အထိန်အနိဒင်မရလို့ရှိရင်ဖြစ်ရင်သုံးနေတယ်မှာထားလို့ရထားကသွားနိုင်ပြီဆိုတော့ သထေယနိပင်ရမှသွားနိုင်တာတဲ့ထေယနိပင်မရမှသွားနိုင်ဘူးအတ္တမရဏစာရဆိုအဲ့ဒါဘာသိက္ခာဘုရားဆိုမိတ္တကိပါစေအာဘပထမဝေခဒုတိယသိက္ခာဘုရားလေဒိဋ္ဌဆရာကလည်းဒေသနာပတ်တယ်အထိနေဧကရတံစေဘေကုတိစေရနာဝိဘဝေကမြတ်စွာဘုရားသမီးတွေကနိတ္တရိယပါစေရိယဆိုရှိတယ်အဲ့ဒါအဲ့ဒါအထိန်ခဲမထားလို့အထိန်အနုမောဒနာရမထားလို့ရှိရင်ဖြစ်တယ်အဲ့ဒီသင်္ကန်းနဲ့ ကင်းပြီးတော့ဧကရတံတညတံတခါတော့မှအာရုံတက်တဲ့အချိန်ရေးကြည့်တာပါပဲညတညလုံးကင်းနေတဲ့ကိစ္စကြီးပါမနဲ့အာရုံတက်တဲ့အခါမှာကိုယ်နဲ့နိုင်ငံနဲ့ဒီလိုရှိပြီးတာပါပဲနေ့လည်းပဲဒီလိုပါပဲရှားရှိရှိကုသရှိပါမနဲ့တော့အာရုံတက်တဲ့အချိန်ကရေးကြည့်တယ်အဲဒါအာရုံတက်တဲ့အချိန်မှာအဲအထေရနေတဲ့နိုင်ငံနဲ့ကိုယ်နဲ့ဒီလိုပါရတယ်ရှိပါဘူးကျောင်းကနေတော်တော်ကြည်ကြည်နေလို့အဝေးဝေးတခါနဲ့တော့ဒီ ဝေးဝေးနေလို့ရတယ်လည်းရှိပါတယ်တခြားတကားတော့သွားလို့မရဘူးအနည်းနဲ့ရတယ်ဆိုရင်ဘယ်ပို့ထားတာရတယ်ဆိုတာအရာအဲဒါရအောင်အဲဒါအရေးကြီးတယ်အဲဒါတော့သူခွင့်ပြုတယ်သုံးဒီထဲမှာထားလေတာထားတာသွားမယ်ဒီတဲ့အဲဆရာမယ်သုံးဒီထဲမှာထားလို့ရထားတာသွားမယ်ဒီအဲဒါနှစ်နာပါအဲ့ဒီဟာအရေးအရေးကြီးဆုံးပဲအဲဒါတော့ အခုခွင့်ပြုရတာဘုရင်ကနောက်အကျိုးတစ်ခုကတော့၄ပါးတူပင်ခိုင်မောစဉ်စားခြင်းစားနိုင်ပြီအာ၄ပါးမှာခိုင်မောစဉ်စားနိုင်မလို့ပဲအထင်အထင်အနိဗ္ဗာန်ရနေတဲ့ပုဂ္ဂိုလ်ကစားနိုင်ပါရဲ့အဲ့ဒါကလည်းပါစိတ်သိခါဘုရားမှာသရုပ်သိခါဘုရားဘောဇနာဘောဇနာဘောဇနာဝယ်ဆရာပါတယ်32နာမရှိတယ်ခဏဘောဇနာ သိခါဘောပါလေအနာဘောဇနေပါစိတ်တိယနာဘောဇနေညတ္တသမယပါဠိယဖျားသမယဒီလာနာသမယသုရဒနာသမယသုရကရာသမယအရဏကနာသမယနာဘိညာသမယနာသမယသမဏဘုရားသမယသံဃသမယဆိုတဲ့အဲ့ဒီသိခါဘောနဲ့အညီဗရင်အနိနဲ့မရလို့ရှိရင်တလားအတွင်းတော့ရတယ်ပါဘာလဲတလားကျော်နေရတယ်ဗရင်အနိနဲ့ရရင်တော့၅လအတွင်းမှာအဲဒီတော့၄ပါးကိုယူပြီးတော့သူကဆွနေလည်းပဲ ကိုမေသက်သာနိုင်တယ်အဲဒီတော့အကျိုးရတယ်ဒါပြောထားတယ်အဲဒါဝိနည်းနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေလည်းအထူးခရီးဆက်ရအောင်လို့ဘုန်းကြီးကပြောရတာကဒကာသမားတွေတော့သိတော့မလိုအောင်မလိုဘူးလို့ဘုသုဒ္ဓတွေကောင်းပါရဲ့ကဲဆွေးအောင်လေ၄ပါးတူပင်တိုင်းမောစဉ်စားရင်စားနိုင်ပြီဝေဒနာဘောဇနာအကျိုးညဇာရခွင့်ပြုခြင်းအနုဇာရရင်သိခွေး ဘောဓဟောသနာဘိက္ခုနာကတိနာအဋ္ဌိတုံနဲ့ဝါဝါကျုပ်ပြီးနေတဲ့များများတစ်ထိန်ခင်းမကငါပြခွင့်ပြုရဲ့ဘာအကျိုးရှိတယ်လဲအဋ္ဌကတိနာဟောဘိက္ခုပင်စကပိတံဒီတစ်ထိန်ခင်းတဲ့သင်တို့မှာကျိုးငါးပါးရမယ်။ဒါရီလုံးဆိုနာမတ္တစာရကနာမပန်ကြားပဲနဲ့ပန်ကြားခြင်းနဲ့ပုဂ္ဂိုလ်ပန်ကြားပဲနဲ့သွားနိုင်တဲ့ခွင့်ရရမယ်။အာသမာရဏစာရတ် သင်္ဃာဒိဋ္ဌမတင်မဲနဲ့သင်္ဃာဒိဋ္ဌမတင်မဲနဲ့ဒီတင်မဲ့သင်္ဃာနဲ့ဒီကင်းပြီးတော့သွားနေတဲ့ဒုတိယသို့ခဏဘောဇနာခိုင်းဘောဇင်အဲ၄ပါးစပြီးတော့သူရဆန်းအဲဒီလိုဟာဒီလည်းပဲသုံးဆောင်နိုင်တယ်အဲဒီအကျိုးတွေပြဆိုရှိပါတယ်အဲဒါလည်းနားလည်အောင်ဝိနည်းနဲ့ပတ်သက်ပြီးတော့အဲဒီလိုကြည့်ဆက်ဆိုကောင်းပါလား ဒါစောစောလူကဒါမဲ့ကြီးကကြားလို့ရှိရင်မိကုန်တာပဲနောက်တစ်ခုကဆိုပြီးပါဆံကလားသင်္ဃာများစွာငါးလမှသိငါထားနိုင်ပြီသင်္ဃာများအများတဲ့သင်္ဃာရိုးဆိုလို့ရှိရင်တော့သမိုင်းတစ်ခုဧကတိတစ်ခုမထသင်္ဃာကြီးတစ်ခုဟာပဲသုံးခုပဲထားတယ်ဒိဋ္ဌိနဲ့ထားတယ်အခုတော့ဒီလိုမဟုတ်ဘဲနဲ့သင်္ဃာတွေအများကြီးထားနိုင်တယ်အဲ့ဒီကျိုးလည်းရတယ် အဲ့ဒါကဘယ်သိက္ခာပုနဲ့စတဲ့ဆိုနိတ္တိယပါစိတ်ထဲမှာပထမဆုံးသိက္ခာပုပဲသတိနာသိက္ခာပုဆိုအဲ့ဒါတော့ဒီပါစိတ်ရတဲ့ဟိုရင်ဝိနည်းရတဲ့ပုဂ္ဂိုလ်တွေသိနေတာပါနေကြပြတ်တယ်သူအပြတ်တယ်သိနေသိက္ခာရတ္တမိစေတဝိသုဒနာဥပါဒေရသိက္ခာရတ္တဟောပါနိတ္တစဉ်ပါမယ်နိတ္တစဉ်တုန်းကပြတ်တယ်သိနေဒါသာကတော့အတိတ်ကပြန်ခါရီကတန်အတိတ်ကတော့နိတ္တိယပါစိတ်ရတယ်ဆယ်ရက်ဆယ်တယ်နဲ့ဆိုပြဖင့်ပြတာဆယ်ကျော်က အဲ့ဒါအာဘသင့်တယ်အဲ့ဒါသတိအနုမောဒနာမရတော့မှရင်းညွှန်လာပြီးတော့တရားနေကြတာဒီကောင်ရှိပါဘူးတလအတွင်းကတော့ရပါအဲတချိန်ကြီးဟာနိဒေရလို့ရှိရင်တော့တလတည်းမဟုတ်ဘူးသဘောင်းလာပြီးတဲ့အောင်သဘောင်းလာပြီးတဲ့အောင်ငါးလအကျိုးတွေရတယ်ရပါတယ်စီဝရသင်္ကန်းများစွာငါးလမှာသိငါထားနိုင်ပြီငါးလအတွင်းသင်္ကန်းတွေဘယ်တော့ပြထားနိုင်လဲ အဲဆိုရမယ်သင်္ဃာများစွာမာလမှန်သိငါထားနိုင်သည်အဲနောက်ဆုံးတစ်ခုကတော့ဒီသင်္ဃာလို့ရှိရင်ဖြစ်ရင်သံဃာကထိန်ကထိန်အနိစ္စရတဲ့ပုဂ္ဂိုလ်တွေကသံဃာကဒေမှာသံဃာအလူပါဤလို့ဆိုရင်ကထိန်ခင်းတဲ့ကျောင်းတိုင်းကထိန်အနိစ္စရတဲ့ပုဂ္ဂိုလ်တွေကဆိုင်မရတဲ့ပုဂ္ဂိုလ်ကမဆိုင်ဘူး မထင်မထင်ရသေးတာမှသတင်းညွှန်လာပြီးကျော်ဆေးရက်ကနေပြီးတော့ဇောင်းလာပြီးနေကြအောင်အဲဒီတလအတွင်းမှာသံဃာတဈေးမှာဆိုပြီးထူထားတဲ့သင်္ကန်းဟာအဲဒီကြောင့်လည်းဆန်းဝါဝါကျွတ်နေတဲ့ပုဂ္ဂိုလ်ကြီးအဲဝါဝါဆိုဝါကျွတ်သမဝါဆိုသမဝါကျွတ်တဲ့ပုဂ္ဂိုလ်ကြီးအဲဒီပုဂ္ဂိုလ်တွေနဲ့သာဆိုင်တယ်ဒီပုဂ္ဂိုလ်တွေမဆိုင်မှုသံဃာပေးနေတယ်အဲဒီပုဂ္ဂိုလ်ကတဘာလဲရှိတယ်တဘာလဲနဲ့သူပဲရတာပဲ ဒီပုဂ္ဂိုလ်ကဘလောက်များများအဲ့ဒါလည်းမဆိုင်ဘူးအဲသူကရှင်ဒီပါမှာပဲအဲ့တော်လည်းရှိတယ်ကထိန်ခင်းထားလို့ရှိရင်တော့9လအတွင်းမှာအဲ့ဒီကျောင်းလိုက်မှာသူတဲ့သင်္ကန်းတွေသံဃာသားဈေးမှာဆိုပြီးသံဃာသူရဆိုရင်အဲ့ဒီကတိယအင်းနဲ့ရတဲ့ပုဂ္ဂိုလ်တွေကဆိုင်နေတဲ့ပုဂ္ဂိုလ်တွေဘလောက်များနေနေမဆိုင်ဘူးလို့ဆိုတာသူကဓမင်းကပေးရင်တော့ရတယ်ရတာပေါ့လေအဲ့ဒါကျောသတ္တစီဝရုပ္ပါတော့တောနေတာဘဝိသတိအဲ့ဒီသင်္ကန်း ဖြစ်သည်မြဘလောက်ပဲဖြစ်ဖြစ်တဲ့အထင်အနည်းရတဲ့ပုဂ္ဂိုလ်များနဲ့ဆိုင်နေအဲ့ဒီကျိုးလည်းရပါလေဒါလည်းအရေးကြီးတယ်ဘုရားနဲ့အတူတကွသတင်းသုံးနေတဲ့ကြောင်းတိုက်ရောပါတယ်မှာပိုအရေးကြီးတာပေါ့အဲဒီမှာဘုရားနဲ့တူကသတင်းသုံးနေတော့ဝါရင်းကရှိနေတဲ့ပုဂ္ဂိုလ်တွေအများကြီးပေါ့ဒီညအကျဉ်းကြီးညတဲ့ပုဂ္ဂိုလ်တွေတခြားပုဂ္ဂိုလ်တွေကလည်းဘုရားစီလာပြီးတော့ကြော့နေတယ်အများကြီးအဲတော့ဟိုတိုင်းကလူတွေအကုန်လုံးတန်ခါတွေကိုရမယ်ဆိုရင်ဟိုတချို့သင်္ကန်းက အကုန်လည်းမွေတော့ဖက်ဖြစ်နေဒုက္ခပဲဟိုမှာဝါကျတဲ့ပုဂ္ဂိုလ်ကြီးရအောင်မို့အဲမြတ်စွာဘုရားခွင့်ပြုထားသံဃာလူညသင်္ကားများတဲ့သံဃာလူတွေသင်္ကားများဟာတဲ့အဲသူအားသာဖြစ်ပြီးသူဆိုတာအဲ့ဒီကထိန်ကထိန်အနိမရတဲ့ပုဂ္ဂိုလ်သူအားသာဖြစ်ပြီးကထိန်အနိမရတဲ့ပုဂ္ဂိုလ်တွေကဆိုင်ပြီလို့အဲဒီဝိနည်းတတိယစာအုပ်352နံပါတ်မှာကြည့်ဖို့ပေါ့လေအဲဒါလည်းပေါ်ပြထားပါလေ ဆိုရမယ်သံဃာလူညာသင်္ဃာမြာသူအားသာဖြစ်သည်အဲဒါယဟန်နာပါနဲ့ညိုတဲ့ယဟန်တော်များဆိုင်နဲ့ယဟန်တော်များဒီဝိနည်းတကဘုရားနားလည်အောင်သင်ခင်းငါးပါးသောကျိုးတွေရတယ်ငါးပါးသောကျိုးတွေကမခင်းလို့ရှိရင်မရဘူးအဲမခင်းလို့ရှိရင်ရတယ်လည်းအဲ့ဒီဒိဋ္ဌာဘုရားတွေလည်းရှင်ချင်းကိစ္စပြီးတယ် အဲဒီသိက္ခာပုဒ်နဲ့ဆိုင်တဲ့ကျင့်ဝတ်တွေလည်းပဲမပြည့်ဘူးဒီကလည်းစင်ကြဲတဲ့အနံကောင်းတဲ့အနံခံကြပါရဲ့အကျိုးသင်္ကန်းတွေကိုအတိတ်ကမတင်မဲနဲ့ဇိုင်းနေလို့ရှိရင်နောက်ဆိုပြီးဆုံးမတဲ့အတိုင်းသီလတွေပြည့်စုံနေများပြည့်စုံနေရော့နေတယ်ဆိုမှပဲဟောတော့ဆိုမြတ်စွာဘုရားညာညာသင်္ပိုင်ရဲ့ဧကတိရဲ့ဇတ်သင်္ကန်းရဲ့ဒိဋ္ဌာန်ပြင်ပြီးတော့ဆောက်တည်လို့ရဘုရားက သိခါဝတိပညာဆိုတာအဲ့ဒါတွေမလုပ်ဖဲနဲ့ဒိဋ္ဌအသောလာဆိုတာကြီးတဲ့ဒိဋ္ဌမြင်ပြီးတော့ဒီတိုင်းကြီးရသုံးနေလို့ရှိရင်ဟိုဘုရားကျင့်ရမယ်သိခါဘုတ်ကိုမကျင့်နိုင်အောင်ရှောင်းနေရောက်တာပေါ့နေရာကြောက်တော့ကျင့်နိုင်ရင်ကျင့်နေတဲ့တော့ကျင့်မှာပဲဒီနေ့လုံးမကျင့်နိုင်တော့မှဆယ်ရက်ဖြစ်စေတလဖြစ်စေနှစ်လသုံးလဖြစ်စေစသည်ဆန္ဒညာကျင့်ရင်ကောင်းပါလေကျင့်ဖို့နာလိုပါလေအဲ့ဒါဒီလည်းနားလည်အောင်လို့ဘုန်းကြီးတွေက သခင်အနိစ္စနဲ့စပြီးတော့ဆက်ဟောနေပါလားလူသူမှလည်းနိရုပဲရာမြဲကျုံးကားမြည်တဲ့အခုကရာမြဲရတဲ့ကျုံးကားပါသင်ခင်ရတဲ့သင်သင်ပြီးရတဲ့ကျုံးကားပါကတိသင်္ကလူတဲ့ပုဂ္ဂိုလ်တွေလည်းအဲ့ဒါနဲ့အလားတူဖြစ်တဲ့ကျုံးကားပါရပါပြီတဲ့ကုသိုလ်ကောင်းမှုဆိုတာသူသားနဲ့လူသားနဲ့ပတ်သက်တဲ့အကျိုးတွေရတယ်ခွင့်တွေရတာပေါ့ဆိုရမယ်သူသူမှလည်းနိရုပဲ အကျိုးငါမြည်ဘာလို့ဆိုလို့ရှိရင်အောက်မှာပြတာကထိန်ဒကာမှာရတော့အကျိုးငါပါခုနတခုဆိုပြီးသားပဲတင့်နာမှာကဒါရှိကင်းကလွတ်လပ်စွာလိုရာသွားနိုင်သည်အဒါရှိမရှိပဲနဲ့အဲဟိုမှာရဟမှာလည်းပဲညာနေမပန်ကြပဲနဲ့သွားနေတယ်လို့ပဲလူတွေလည်းပဲဘေးရန်တယ်မဲ့ဒါရှိတွေပါလေကျင်းပြီးတော့သွားညာသွားနိုင်သည်အဲဒီအကျိုးတွေရနိုင်ပါလေအခုနဆိုပြီးပါပြီဒုတိယအကျိုးကတော့ ဒုတိယကျိုးလားတွေကတာဝန်ကိစ္စမလေးရပေါ်လာတယ်တော့ဒီတာဝန်ကိစ္စမလေးပဲနဲ့စားရရရလဲဆိုလို့ရှိရင်တာဝန်ကိစ္စတွေလေးတယ်ရှိတာပေါ့လေအဲ့ဒီဟိုတင်ကဝိနည်းတိခါဘောမှာလဲသုံးနေတော့သင်္ကန်းတွေကအဓိကပြင်းပြီးတော့အများအားဆောက်ဆောင်းနေရတာဟိုကနဘာရဝိညာဉ်သုံးရည်တွေလည်းပဲမိုးရရွာရင်လည်းဒုက္ခရောက်ပြီးတော့သင်္ကန်းတွေနဲ့ပင်ပန်းလာတာအဲ့ဒါဆင်းရဲရတာအဲ့ဒါတွေဆင်းရဲမလားပဲနဲ့ချမ်းသာတာ သွားနိုင်လာနိုင်အောင်မြတ်စွာဘုရားကထိန်ခွင့်ပြုတာအဲ့ဒီကထိန်သင်္ကန်းစူစားတဲ့ပုဂ္ဂိုလ်တွေမှာတာဝန်ပိဿမိမိတို့တာဝန်ရှိကြတယ်ဒီဘဝရောနောက်ဘဝရောရှိပါတယ်တဲ့တာဝန်လေးလမ်းလည်းရှိတယ်အဲ့ဒါတွေအဲ့ဒီတာဝန်တွေမလေးလမ်းရပဲနဲ့ပေါ်ပေါ်လှလှနဲ့ဆင်းရဲသာသာနဲ့ဉာဏ်ချင်းရိုးကြည့်ပါတယ်ဆိုတာသဘောပေါက်အောင်လို့ဘုညာဒီဆောင်းမကလေးထည့်ထားပါတယ်တာဝန်ကိစ္စမလေးရတာဝန်ကိစ္စမလေးရပေါ်လာလေတော့ဒီဆိုတော့ တောင်းကိစ္စမလေးရာခေါ်လာလေတော့ဒီအဲနောက်သုံးသုံးတတိယအကျိုးကရှေ့ကလာတဲ့အကျိုးပါပဲဒီက၄ပါးဒီခိုင်းကောစရာ၄ပါးကိုသူကသုံးကိုလည်းတရားဘာလဲလဲသုံးနိုင်သုံးနိုင်တဲ့အဲ့ဒါမျိုးပဲ စားလို့ရများစားတော့ညဘေးကမဖြစ်ပြီးရများမှာအဲလေးပါးလေးပါးကျွေးတာလေးပါးရှိမှစားရမယ်ဆိုရင်လည်းလေးပါးမရှိဘဲနဲ့တစ်ပါးလေးလည်းစားနိုင်တယ်ဒါကလည်းပဲအထင်ငါလူတဲ့ပုဂ္ဂိုလ်တွေစားလို့ရများစားနိုင်ပါရဲ့တဲ့ဆွားတာစားလို့ရများစားတော့ညဘေးကမဖြစ်ပြီးအဲနောက်ဈေးနာဘကတော့အထက်ဒီဒီမျက်နှာပါပဲအဲဒီဌာနလေး သင်္ဃာများစွာငါလာမသိငါထားနိုင်သည်အဲသင်္ဃာနေဒီစီဝေသင်္ဃာ30ရာလိစ္ဆန်တင်ပြီးကြာထားမယ်တပြင်ပိုးတွေမရှိစရာဘူးထားရင်လည်းဆယ်ရက်ပဲဆယ်ကကြော်ပြီးမထားဘူးဆိုတာရှိတယ်ကွာဆယ်ရက်ပဲထားတယ်ဆယ်တဲ့ပိုးပြီးမထားဘူးဆိုတာရှိတယ်အဲဆယ်ရနည်းပြင်ရထားလို့ရှိရင်တော့တလကမဟုတ်ဘူးလေဒါတိုင်းနေလည်းသင်္ဃာပိုးတွေထားနိုင်တယ်အဲဒီကျိုးလိုပဲ လူသားတဲ့ပုံကိုယ်တွေကဆိုင်လူသားတဲ့ပုံကိုယ်တွေမှာပစ္စည်းအများသိမ့်ပိုက်တာပစ္စည်းအများရှိတယ်ဘယ်တော့မရှိကြဘူးဘယ်လိုမထားဘူးလို့ဥပဒေတွေဘာလို့ရှိစေကမှာပေါ့လေဥပဒေလည်းမရှိဘူးလို့ဆိုနိုင်ဘူးသူရနေသူဟိုပစ္စည်းတွေပစ္စည်းတွေရှိတာပဲအဲကျိုးပစ္စည်းတွေအသုံးဆောင်ရဘူးမရောင်းရဘူးမကန်ရဘူးဒီလိုတွေရှိကြတာအရာတိုင်းအရာတိုင်းပါအဲဒီလိုဟာတွေလည်းပဲဘေးကအနေနဲ့ကျင်းနေတယ်တဲ့ဒါကိုပစ္စည်းအများသိမ့်ပိုက်တာဘေးကမရှိဘူးဆိုတော့ စ္စည်းအမြာသိသိထာသိသိထာမရှိသည်ဟောငါးနံပါတ်ငါးဝင်ရောက်ယူရတာထက်ကပါတဲ့အတိုင်းပဲသင်္ဃာသံဃာအတူပါဤဆိုရင်ဒီကထေရနိဒေမရတဲ့ပုဂ္ဂိုလ်မှဆိုရင်ကထေရနိဒေရတဲ့ပုဂ္ဂိုလ်ရေးကဆိုင်တယ်ဒီငါးလအတွင်းမှာသံဃာလူပါရေးဆိုကထေရနိဒေရတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်ကထေရနိဒေရတဲ့ပုဂ္ဂိုလ်တွေကဘယ်လိုပဲထူးခြားတဲ့ပုဂ္ဂိုလ်ဖြစ်ကြီးတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ် ဒါရည်သူမရဘူးအလိုလိုတော့မရဘူးပေါ့လေဟိုကရဟန်းတွေကနေပြေးရင်တော့လိုလိုရပါအဲအခုလူများမှလည်းဒီလိုပဲပစ္စည်းတွေကဘယ်လိုပုဂ္ဂိုလ်ကဘယ်လိုဟာတွေမရှိရဘူးဆိုတာအကန့်အသတ်လည်းရှိချိုလည်းပဲကိုလိုရှိတဲ့ပစ္စည်းတွေမရပဲဖြစ်နေတယ်ရှိရတာရှိပါလေအဲကိုပစ္စည်းများသူတော်ဘာယူသွားခြင်းပါပြီကိုပစ္စည်းကဘလောက်ပဲထားထားကိုပဲသိထားနိုင်တယ် သူများနဲ့ပတ်သက်တဲ့ပစ္စည်းတွေဘယ်လိုပဲဖြစ်ဖြစ်ကိုယ်ပဲအလိုရှိတိုင်းရနိုင်တယ်ဒီလိုအသေးပဲပါလားဆရာကကိုယ်ပစ္စည်းများသူတပါသူသွားခြင်းပါသည်တထိန်တကားကျိုးငါးရာရောစွာရနိုင်သည်တထိန်ကမှာဒီကျိုးငါးပါလျောစွာရနိုင်ပါတယ်တထိန်ဆင့်ပြတဲ့အတိုင်းပါလေ လျော်တာဘာလို့လဲဆိုတော့ဘုရားကဒီလိုလုပ်တာအတ္တရကတိနာဟောဘိက္ခုအတ္တရကတိနာဟောဘိက္ခုဝတ္တဟောအတ္တရကတိအတ္တအာနုဇာရဘိက္ခုဝတ္တဟောဌာနဘိက္ခုနာကတိနာအတ္တိတောအတ္တရကတိနာဟောဘိက္ခုသင်္ဆသဗ္ဗိသံတိဆိုတဲ့ကျိုး၅ပါးရတယ်ဆိုတယ်ပဲအဲဒီတော့ကျိုး၅ပါးလေးရနိုင်ပါပဲတစ်ချိန်ငါလူကံတဲ့ပုဂ္ဂိုလ်ကျိုး၅ပါးရတယ်လို့ပဲ သင်္ကန်းလူတဲ့ပုဂ္ဂိုလ်တွေလားတွေကျိုးတွေရနိုင်တယ်ဆိုတာကိုဆရာခေါ်ပြထားပါတယ်အဲဒါကကထိန်နဲ့ပတ်သက်တာကထိန်မဟုတ်တဲ့သူရသားတွေကအနာကျိုးကြည့်တာပဲခဏခဏတရားလဲဟောတာအားလုံးလည်းကြားဖို့ကြတာကထိန်မျိုးသာသနာ့ရဲ့လူတဲ့ဥစ္စာသမင်းတ္တသာတမအပိချေအပမေယကျိုးပေးရဆိုတာသာမန်ပုဂ္ဂိုလ်ထူးခြားတဲ့ပုဂ္ဂိုလ်မဟုတ်သေးဘူးသီလမပြည့်စုံတဲ့ပုဂ္ဂိုလ်ဓမ္မသာသနာ့တွင်ကပုဂ္ဂိုလ်သမင်းတ္တသာချင်းအပိချေအပမေယကျိုးရှိတယ်ဆိုတာ ဟောထားတယ်ပါဠိစကားတွေအဲဒီတော့အလှူဒါနတွေကသိညာတွေကအကျိုးတွေများပါတယ်ဒီကတိငါလူသာကတော့အခုထူးခြားတဲ့အကျိုးတွေရတယ်ဒီပြင်ကျိုးတွေလည်းအများကြီးရနေတာပဲအဲဒီမှာလူသားများတဲ့ပုဂ္ဂိုလ်တွေကအစင်းနဲ့လူသားများတာဒါတွေကိုသူကလည်းပညာကြပညာသာကြားရင်ကိုနှဝိသာကြကောင်းတာပဲ။ဒါဆိုရာယသာနာတော်အတွက်ထောက်ပါလူသားနဲ့အနံကောင်းပါလေသူက။အဲဒါကြောင့်သာမန်အလှူခဲ့သာမန်အကျိုးများလည်းရနိုင်ပြီ အထိန်မှတစ်ပါးကတော့ပါမအမညပေါ့လေအထိန်ကတော့အချူးအထိန်အချူးလူသားလို့အကျိုးတူတွေရတယ်လို့ပဲအထိန်မဟုတ်တဲ့ယောဒနာပါမပါမညလူဒါနာအကျိုးများလို့ပဲဒီအထိန်ကလူသားအကျိုးတွေကလည်းပါမညအကျိုးတွေမျိုးတွေရပါတယ်တဲ့ခုနသမင်းနာကျိုးလို့ရှိရင်အပိရှိယကမြအကျိုးရတယ်ဆိုတဲ့အတိုင်းအခုဆွံ့ကြွေးတာလည်းရှိတာပဲသင်္ကန်းလူသားတွေရှိသေးတယ်လူလူသားတွေအဲဒါကြောင့်အကျိုးတွေဟာ ဒါမြင်ရအကျိုးတွေလည်းအကုန်လုံးရပါတယ်မရနိုင်တာမရှိပါဘူးတဲ့အထူးသဖြင့်အကျိုးရတဲ့အကြောင်းသိဖို့ပါပဲအမှန်ဝန်သားကြကောင်းပါလေသင်္ချန်တဲ့ပုဂ္ဂိုလ်တို့ဒီလိုပါဒီလိုပါနော်သိနေရကြတာပဲတဲ့ဝန်သားကြသိကောင်းပါလေသာမန်ကျိုးလည်းများစွာပဲရမြဲရနိုင်ပြီသာမန်ကျိုးတွေလည်းပဲအများကြီးရနေကြအတိုင်းအလူဒါနဆိုရင်ရတတ်တဲ့အတိုင်းရနိုင်ပါလေတဲ့အဲဆွမ်းတယ် သာမန်ကျိုးလေရသွားပဲရမြဲရနိုင်ပြီသာမန်ကျိုးလေရသွားပဲရမြဲရနိုင်ပြီဒါပဲတော့ဒီပြင်ရနိုင်တယ်ဘာလို့ဆိုနိဗ္ဗာန်ကိုလည်းပဲရနိုင်တယ်အဲနိဗ္ဗာန်ကိုလည်းညှိုးပြီးတော့ဒီလိုရှိရင်နိဗ္ဗာန်လည်းရောက်နိုင်တယ်ဗာမညာနိဗ္ဗာန်မညှိုးလို့ရှိရင်တော့ လူချမ်းသာတာချမ်းသာတော့ပါလို့ရှိရင်တော့လူဝါနာဝါချမ်းသာတော့ရှိမှာပေါ့လေအဲ့ဒါနဲ့နေရာတော့မကြဘူးဘွာတိုင်းဘွာတိုင်းဥရနာစီရဆင်းရဲတွေတွေ့ညာညာကြဘူးအဲနိဗ္ဗာန်ကိုလည်းပဲလူရှိကြနိုင်ပါလေနိဗ္ဗာန်ကိုနိဗ္ဗာန်ကိုဒီစိတ်ပါမိအပြင်းရနိုင်ပြီနိဗ္ဗာန်ကိုလည်းစိတ်ပါမိပြီးဒီကရဒီကထင်တင်္ဂါသုသာလို့ရှိရင်ဒီကထင်သုသာရနိဗ္ဗာန်ရည်စုသုသာကြီးတဲ့ပါပဲနိဗ္ဗာန် ဒါလည်းပဲယခုဘဝတွင်ကြောင်းမြင်ရမယ်ယခုဘဝကြောင်းမြင်တဲ့နောက်ဘဝတွေလွယ်ကူရပါမှဒီပါပဲအဲဆွဲရမယ်နိဗ္ဗာန်ကိုလိစိတ်တံမိအကြည့်ရနိုင်သည်နိဗ္ဗာန်ကိုလိစိတ်တံမိအကြည့်ရနိုင်သည်အဲနောက်၁၄နံပါတ်ကထိန်ဒါနထိန်ဒါနရဲ့ ကျိုးများကကျိုးတွေများတယ်ဆိုပြောခဲ့တဲ့အတိုင်းရိုးရိုးကျိုးလည်းရှိဆန်းကျင်တဲ့ကျိုးတွေလည်းရှိအဲဒါကြအခုဒကာဓမ္မတွေအခုတစ်ချိန်တော့ဟုတ်ပါဘူးရှိရတဲ့သူကလည်းများလာပြီခေါင်းကကျင်ညာကလေးပဲခေါင်းကကျင်ညာကလည်းရှိဘူးရှိရသည်ဒီဌာနရင်ကိုသင်္ကန်းလူဦးသားတွေများလာပြီဒီပြင်များတဲ့လူဦးသားတွေလည်းရှိတာပဲအဲဒါကြောင့်စဉ်းစားရင်ဝန်တာကြပါပဲ ဆရာနဲ့ကထိန်ဒါနာကျိုးများစွာလူလှဘူးလေကထိန်ဒါနာကျိုးများစွာလူလှဘူးလေအဲယခုခါမှလည်းအပြည့်အစုံရှိတာတော့ကောင်းမှုထပ်တိုးတာပေါ့ယခုတခါလူရတာဝမ်းသာပဲကောင်းပြီခုလူရတာလဲထူးတယ်ထူးကြတာပေါ့တချို့က အထင်ကြောင့်မကြောက်ဘူးလို့ရှိရင်သိမှာမဟုတ်ဘူးအထင်ကြောင့်ကြာနာမဟုတ်ဘူးရင်လည်းသိမှာမဟုတ်ဘယ်လိုကြိုးတွေရတာလဲဆိုတော့ကိုကတော့ကြာနာတော့ဝန်တာကြာသိကောင်းတာပေါ့သူကယခုတခါလူရတာတဲ့ဝန်တာပဲသိကောင်းတာပဲဝန်တာတိုင်းဝန်တာတိုင်းဟာဝန်တာတိုင်းဝန်တာတိုင်းအဖြစ်ပြက်ကိုရှုပြီးတော့သိရမယ်တဲ့ကမ္မထာနာကိုဒီကမ္မထာနာဆိုတော့ ဝမ်းသာတာလေဝမ်းသာတယ်ဝမ်းသာတယ်ဆိုဝမ်းသာလိုက်ကြောက်တယ်ဝမ်းသာလိုက်ကြောက်လိုက်အဲဒီဖြစ်ကြရပြီးအိဋ္ဌအမြဲဘူးဆိုတော့ကိုယ်တိုင်သိတာပဲအဲဝိပဿနာရတော့ခဏနာဟောလို့သေးသေးမပြောပါဘူးဝမ်းသာတိုင်းမှာဖြစ်ပြတာရှုတာသိရမည်တဲ့ဝမ်းသာတိုင်းဝမ်းသာတိုင်းပြည့်ပြည့်ကိုရှုပါတဲ့ဝမ်းသာတိုင်းဝမ်းသာတိုင်းရှင်းဖြစ်ပြသိပါလိမ့်မယ်သို့ဒီပါကအနိစ္စဒုက္ခလည်းမြင်ပြီးအဲဒီတော့ရှင်းရင်ပြည့်ပြည့်သွားတာလေကိုယ်တိုင်သိလို့ရှိရင် နေဆမမြဲဘူးဒုက္ခဆင်းရဲပဲအနတ္တအတ္တမဟုတ်ဘူးဒါလည်းသိတာပါပဲသိုးမြာဟာသိမြင်ညာသိုးမြာရဲ့အနတ္တတရားပဲအဲဒီလိုလည်းပဲအသိမြင်ဖြစ်ပါလိမ့်မယ်တဲ့အဲဒီလိုဝိပဿနာဉာဏ်ရင့်တဲ့အခါနိဗ္ဗာန်ဆက်ရောက်ပါလိမ့်မယ်အခုဒီတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကဒီတိုင်းအားထုတ်နေရောက်တာပဲအနာကောင်းတယ်အခုအားထုတ်နေတဲ့ပုဂ္ဂိုလ်တွေချိုးလည်းပဲရောက်ပြီးသားဖြစ်ပါလိမ့်မယ်ချိုးလည်းပဲရောက်ခံပြီးဖြစ်ပါလိမ့်မယ်ကျိုးလည်းတော့ကြာရင်ရောက်မှာပါအကျိုးသားဆိုတာအထောက်ကျပေါ်တိုင်းပေါ်တိုင်းရှိမှလို့ချင်းဖြည့်ပြည့်ဒီနိစ္စရိပ္ပနတသိပြီးတော့ ပြင်းပြင်းနဲ့နိဗ္ဗာန်ရောက်တာပဲဒီပါကညာနဲ့ဆင်းတဲ့ဒီခါရုပ်ကညာအားကောင်းတဲ့ကရှုမှတ်နေတဲ့နိဗ္ဗာန်ရောက်တာအဲ့ဒါကတော့ဒီကသမထဆရာကြီးဟောပြောနေတာကြားနေတာသုံးပါးလေးကဒါလေးလိုက်ရှောင်းလို့ယခုတခါသူရတာဝန္တာပဲကောင်းပြီဝန္တာတိုင်းမှာဖြစ်ပြတာဖြစ်ပြတာ ရှုပါပြရမည်အဲတန်းနေလို့ရှင်ရှုသိပါရဲ့ဝမ်းသာတိုင်းမှာဖြစ်ပြတာရှုပါပြရမည်သောသိပါကအနိစ္စဒုက္ခလည်းမြင်မည်သောသိပါကအနိစ္စဒုက္ခလည်းမြင်မည် ပေါ်တိုင်းပေါ်တိုင်းကြောက်ကြတာရှိကမဟာနိဒာနမဟာဝရတော့အတိပါရိမခေါ်တာရှိကမိုးရတဲ့ခါကလားစိန်ရောင်တွေပေါ်တော့စိန်ရောင်လေးပေါ်လိုက်ကြောက်တယ်ပေါ်လိုက်ကြောက်တယ်အဲ့ဒါပြီးတယ်လို့ပဲမိုးစုပ်ပါတော့အာကာသဥပိသန္တိရဟန်းတိစအဲဆရာရောင်ဆရာရောင်စိန်ရောင်ပေါ်ပြီးကြောက်ပေါ်ပြီးကြောက်အဲ့ဒါပြီးတယ်လို့ပဲပေါ်တိုင်းပေါ်တိုင်းရှုလို့ရှိရင်ပေါ်ပြီးကြောက်ပေါ်ကြောက်ကိုယ်တိုင်ကြည့်ရအမှန်ရှင်းတယ်လို့ မှတ်တာလည်းပေါ့ဘုရားမဆိုတော့မရှိရင်တော့မသိဘူးရှုမှရှုတယ်ရှုပါသာသမာဓိမကောင်းနေတော့မသိသေးဘူးသမာဓိကောင်းလာတဲ့ခါကျသိနေရကြတာသူကလူကလည်းပေါ်လိုက်ကြောက်ပေါ်လိုက်ကြောက်အဲဒါကြည့်အောင်လို့ဒီဟာကမ္ဘာနာကတော့အားထုတ်နေရတာအားထုတ်တဲ့ဒီဒီကပုဂ္ဂိုလ်တွေရှိပါလေမသိရတဲ့ပုဂ္ဂိုလ်တွေအားထုတ်ပြီးမှပဲဆိုပြီးတော့နောက်အကြောင်းကြီးတွေကဆက်အားထုတ်ကြဖို့ပါပဲဝန္တာတိုင်းမှာဖြစ်ပြက်ကဖြစ်ပြက်ကသူကသိရမည် သို့သိပါကမိစ္ဆာဒုက္ခလည်းမြင်သည်သို့မရဟံသိမြင်ပြန်နိဗ္ဗာန်ဆက်ရောက်မည်နိစ္စဒုက္ခသိပြီးတော့အစိုးမြတ်ကအနတ္တပဲကိုလိုတယ်ဘာမှမရှိဘူးဗျာမျိုးပေါ်ပြောက်တာမရှိဘူးပေါ်ပြောက်တာမရှိဘူးအစိုးမြတ်တဲ့အနတ္တတရားအဲဒါလည်းသိမယ်နိစ္စဒုက္ခအနတ္တသိတော့ ပဿနာညာရင့်တာပြည့်စုံတဲ့အခါနိဗ္ဗာန်ရောက်လိမ့်မည်တဲ့အဲပြည့်စုံတာအထက်ကြီးရောက်ပြီးသားပုဂ္ဂိုလ်တွေရှိရမှာပေါ့လေရောက်ခံပြီးပုဂ္ဂိုလ်တွေရှိရမှာအတုခါကပုဂ္ဂိုလ်တွေရောက်တဲ့နောက်ဆက်ရောက်မှာပဲအာမထဝရရဲ့ပုဂ္ဂိုလ်တွေနောက်ကြောင့်ဒီကအာရုံရောက်မှာပဲသုမယဟံသိဉ္ဉံနိဗ္ဗာန်ဆက်ရောက်မည်အဲဒီဒေသနာတွေနဲ့အညီ တရားတွေလည်းဆက်လက်ပြီးကလာအာထုံကြဖို့ပေါ်တယ်အခုကတင်တင်ကစုတိုင်းရတဲ့ကုသိုလ်ကောင်းမှုတွေကြောင့်ဒီပြောခဲ့တဲ့ကျိုးအနည်းငယ်မျိုးတွေကိုလိုချင်တိုင်းရပြီးတော့ဒီမျိုးကမင်းညာပူညာနေပါရပါလို့စုကောင်းဆိုင်ညခါစဉ်ညီနဲ့မိဘချမ်းသာကိုလျင်မြန်စွာဆက်ရောက်ရမြတ်မပူညာရပါစေ ရှိတာရောသူကရေထားတာတွေရောဒီငင်္ဂါကတော့ငါငါသူပြီးတော့တန်ငါနေပြီးတော့အချိန်ခင်းနေတဲ့ပုဂ္ဂိုလ်ပြေးပြီးတော့ခင်းရအချိန်မှတကားဒီငင်္ဂါမှတကားဒီပြင်ငင်္ဂါတွေလည်းတစ်ချိန်ခြေရံဖြစ်တဲ့ငင်္ဂါတွေရောလည်းရတာဒီဒိဋ္ဌာမှာအရှင်အမိညာတဲ့ပုဂ္ဂိုလ်တွေအတွက်သူကတော့သံဃိကပါသူကတော့တစ်ချိန်တိုင်းနေတယ်သံဃာကိုရှိတိုင်းကျိုးများတဲ့သံဃာဆိုလားတခြားပြင်တဲ့ပုဂ္ဂိုလ်တွေရော ပရိသတ်တွေမှာလည်းပဲဝါဝါဝါမဆိုးပထမဝါမဆိုးတော့ဉာဏ်ကြီးကမရတဲ့ပုဂ္ဂိုလ်လည်းပဲနှစ်ပါးသုံးပါးတော့ရှိရှိပုံရပြီးတော့ဒုတိယဝါမှာလားဆိုတာလည်းလည်းရှိအဲ့လိုပုဂ္ဂိုလ်တွေလည်းပြီးတာဟိုရှားပင်တဲ့ပုဂ္ဂိုလ်တွေလည်းသူတို့လည်းပုဂ္ဂိုလ်ကလည်းဒီမှာဖြစ်မှာဟုတ်လားဟုတ်ပါပါဘုရားရှင်ကတော့အားလုံးတိုင်းကတူပြီးဘုရားသံဃာတွေကိုပန်ကြပြီးရရှိတာဒါနဲ့သိပြီးနေရာမကြောက်သံဃာတွေကလည်းပြီးတော့ သံဃာတရားဥစ္စာတွေကိုတခြားလူတွေလည်းဉာဏ်ကြောင်းတခြားပုဂ္ဂိုလ်တွေတခြားလူတွေလည်းကောင်းပါလေတို့ဒီရရှိတဲ့ပုဂ္ဂိုလ်တွေသံဃာဆိုပြီးတော့အဲတိုက်ရှာပြီးတော့ဆုံးဆုံးနေပါလေကသာတွေရောလူတွေပါရောအဲ့ဒါတွေကျွေးရတယ်အများကြီးပဲကုသိုလ်ကောင်းမှုအဲတိုက်ရှိရသံဃာတော်ရှင်မြတ်တို့ဗျာတတိတော်တို့သည်မြတ်စွာဘုရား၏သာသနာတော် ကားတရားခြင်းခွန်ကားခြင်းဤပွားခြင်းဤဝင်ခြင်းကျိုးငါ၎င်းဤတော်တို့သည်သံဃာဝိသင်းရမှာလွမြောက်ပါရခြင်းနိဗ္ဗာန်ကိုသင်မြန်စွာသင်္ဃပြုပါရခြင်းကျိုးငါ၎ သ၌သထိန်သင်္ကလူရမြင်ခန္ဓာကိုကျင့်ပါပါကုန်၏ဒီလိုကျင့်ပါရ၌သံဃာတော်အားငုံမြတ်သောသံခဲဝဲဟောရှင်တို့ကိုလူဒီကသက္ကာသူရံ က၌တရားအားထုတ်နေသောယောဂီပေါင်းရောကောင်းတို့အားလကားသူတို့ရမှလာရောက်ကြသောမိဂ္ဂပေါင်း ထေရရီမှန်းထိုသင်္ကန်းကိုဤရိတ်တာ၌တသိခင်းအလုံးငါတန်ဃာတော်အားရေစသွန်းချ၍သုရမပါကုန်၏သောမရ စရှိသောအမျိုးမျိုးသောပစ္စည်းတို့ကိုလည်းဒီရွယ်ရင်းရှိဤတိုင်းသံဃာတော်အားဒီရသွန်းချ၍သုလမ်းပါတော်၏ဒုမတပါသံဃာနေခြင်းမဟုတ်ဖဲပုဂ္ဂလိကနေခြင်းသုရယံ ဤဤဝေအပ်သောသင်္ဃအစရှိသောဤဝေသစ္စည်းတို့ကိုလည်းဤဝေအပ်သောရှင်မြတ်တို့အားအတိအတိပိုင်းခြား၍ဤဝေသွန်းခြား၍သူရမှာကုန်၏ ကောင်းမှုအပေါင်းသည်အာသောတရား၄ပါးတို့၏ကိုရာကုံကြောင်းဖြစ်သောမညာပုညာနိဗ္ဗာန်ကိုသက်ဆောင်ပါစေတည်းဒီကောင်းမှုကြောင့်သတိတော် ခတေသင်လို့ကြာ၍သက်ရှိခြင်းနာခြင်းခြင်းကျမ်းမာခြင်းသမ်းမာများခြင်းသတ်ရှိသောလူလာတောင်းတာသောကောင်းရို့ချမ်းသာမင်္ဂလာပေါင်းတို့နှင့်သာခတေပြည့်စုံကြ၏ သင်္ခါသိမ့်တို့၏ငြိမ်းရာရှိသောနိဗ္ဗာန်ချမ်းသာမြတ်သောဉာဏ်ဉာဏ်စွာရောက်ရပါလိုပါ၏ရှင်ဗျာဤကောင်းမှုကုသိုလ်ပေါင်း၏အဖို့ပါသောမိဖတို့အား၎င်း ရာသမားတို့အား၎င်းဆွေမျိုးတို့အား၎င်းဤရ၌ရောက်ရှိနေသောသစ္စာပါသူတော်ကောင်းတို့အား၎င်းကျွန်ုပ်တို့၏ပူဆောင်နာအိမ်ဆောင်နာမြို့ဆောင်နာဤရိတ်သာဆောင်နာ သာသနာတော်ဆောင်နာလောကကိုဆောင်ရသောနာတရားမင်းယမမင်းစကြည်တော်နာပေါင်းတော်အလကားကျေးဇူးစွာသူသဖြင့်ညပေးပါကုန်၏အလုံးစုံသောအတ္တဝါတို့အားလည်းညပေးပါကုန်၏ ဖတော်မှာစ၍လုံးစုံသောသတ္တဝါတို့သည်ဒီကောင်းမှုအပေါင်း၏ကိုယ်ပါကတော့ဝမ်းမြောက်ဝမ်းသာသာဓုခေါ်တာမြင်မြရကြ၍ကိုယ်စိတ်နှပြသံသာကြပါစေသံသာကြပါ